အားလုံးရှင်လန်းချမ်းမြေ့ကြပါစေ။အနန္တနန္ဒငါးပါးကိုဥက္ကရေဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့။ဘုဒ္ဓဂုဏနန္ဒောဓမ္မဂုဏနန္ဒောသံဃဂုဏနန္ဒောမတာပိတုဂုဏနန္ဒောအောစရိယဂုဏနန္ဒောနန္ဒောနန္ဒငါးပါးကိုရှိခိုးပါ၏။ဆရာတော်ရှင်သူမြတ်ဗျာတပည့်တော်တို့နေဝင်ရတော်တော်ပေါင်းတို့သည်အဝေယဟွန်သူဘေးရန်ကင်းပါစေ။အပြပစ္စဟွန်သူစိတ်ဆင်းရဲကင်းပါစေ။အနိကာဟွန်သူကိုယ်ဆင်းရဲကင်းပါစေ။ဖြစ်ဖြစ်ရတနာ။ ပရိဟာရတုကျမ်းကျမ်းမှာမှာချမ်းသာပြီးမိတို့ခန္ဓာဝိပုရဆောင်နေပါစေဒုက္ခမူသောသူဆင်းရဲဒုက္ခမှာလွတ်မြောက်ကြပါစေယထာလတ္တသမ္ပတိတော်မဝိကဇန်တုရှိပြီးသောသိသိချမ်းသာမှာမြေရောကြပါစေသမ္မတကအကန္တဒီကိုပိုင်းဥစ္စာရှိကြပါမယ်ဆရာဆရာရှင်များဗျာဆရာတော်ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေကျမ်းကျမ်းမှာချမ်းသာပြီးခန္ဓာဝိပုသန္တနာဝိပုရဆောင်နေပါစေ ဆရာတော်မှာမြတ်ဗုဒ္ဓကြီးတရားတော်များကိုသင်ယူလေ့ကျင့်ရသည့်အတွက်သူကျေးဇူးကြီးမားလာပါရှင်ဗျာဘယ်လိုဒီမြတ်ဗုဒ္ဓကြီးတရားကိုယူသိလေးစားစွာပြီးသင်ယူအားထုတ်ပါပြီရှင်ဗျာ။ခိုင်နေတဲ့ဓမ္မတရားနာကြမယ်နော်။ဒီနေ့2020ခုနှစ်ဒီဇင်ဘာလ 29ရက်အင်္ဂါနေ့ပေါ့ပြောရမှာတော့ဘုန်းကြီးတို့ဒါကမထံမှညာပြောဒါကမထံပိုင်းပြောရမယ်လဲပဲဣရိယာပုတ်လေးပါဒါတွေပြောရမယ်အာနာပါနာနည်းနည်းလေးကြားနေတာအာနာပါနာပြောရမယ်အာနာပါနာကိုဇာန်ကြောင်းနေပြောတော့တချို့ကလည်းကိုမလုပ်ဘူးတော့ဒါပေါ့လေကိုမလုပ်ဘူးတဲ့အခါကျတော့ခက်ခဲတော့ခက်ခဲတဲ့အခါကျတော့နားလဲဖို့ခက်တယ် အဲကြောင့်ဒါပဲလို့ဘုန်းကြီးတို့ရည်ရွယ်ချက်ကတစ်ချိန်မှာကိုလှုပ်ချင်လှုပ်လို့ရအောင်ဆိုတဲ့အနေထားနဲ့ဘုန်းကြီးတို့ပြောတာပါ။များသောအားဖြင့်တချို့လည်းနားမလဲတော့နားမထောင်တာတွေပါလေဒါမျိုးတွေကြားပါတယ်။ဘုန်းကြီးတို့ရည်ရွယ်ချက်ကတော့နားလဲသည်ဖြစ်စေနားမလဲသည်ဖြစ်စေကမ္မထမ်းဆရာများအနေနဲ့တော့ဒီတရားတွေကဒီလိုဒီလိုရှိတယ်ဘုရားဒီလိုဟောထားတယ်ဒါတော့အသိပေးရတာပေါ့ဗျာ။ဟွန်းအဲဒီအာနာပါနရှုမှတ်တဲ့ချက်မှာဘုန်းကြီးတို့ ပါဇိကံထဂရမပရိသမီတမကထဝိသုရိမကထဂရမဘာပြောသွားလဲမနေ့ကလည်းဒါပြောပါတယ်သူပါဠိတော်ဖတ်မပြတော့ဘူးဗျာသူဆိုလိုရင်းဒိဗ္ဗေပဲဘုန်းကြီးပြောပါတော့မယ်ဒီကိုယ်နဲ့စိတ်ကပူလောင်နေရင်လွန်ခဲ့ကြမ်းထမ်းတဲ့ဝင်လေထွက်လေဝင်လေထွက်လေမှတ်တဲ့ပုံကများကိုယ်ကလည်းပူလောင်နေမယ်စိတ်ကပူလောင်နေမယ်ဝင်လေထွက်လေတွေကကြမ်းထမ်းနေတယ်အတန်နေမြည်တယ်ဟောရှူရှဲရှူရှဲရှူရှဲဒီလိုမြည်နေတတ်တယ် ကိုပူလောင်မှုတွေမရှိတော့ဘူးစိတ်ပူလောင်မှုတွေမရှိတော့ဘူးမရှိဘဲနဲ့ငြိမ်းအေးနေတော့ဝင်လေထွက်လေတိမ်မွေ့တယ်ဒီတော့ပြောချင်တာတော့အာနာပါနအမထုတ်မီကာလနဲ့အာနာပါနအထုတ်ပြီးကာလမတူဘူးထူကြတယ်အာနာပါနအာမထုတ်မီဝင်လေထွက်လေအာမထုတ်မီဝင်လေထွက်လေဉာဏ်ဖြင့်ပိုင်းခြားလို့မသိဉာဏ်ဖြင့်ပိုင်းခြားပြီးမသိသေးတဲ့အတွက်ဒီဝင်လေထွက်လေကကြံနေတယ်အတန်နေမြည်နေတတ်တယ် အာနာပါနအထုတ်လို့ဒီဝင်လေထွက်လေသဘောလေးညံလေးနဲ့ကိုယ်ကပြပြပါနော်တတိကတ်သွားပြီလေတိုးရှည်သိတယ်စလေဆုံးကတ်လိုက်နိုင်မယ်တိမ်မွေ့သွားမယ်နော်အနည်းကဘုန်းကြီးတို့ဖြည်းဖြည်းချင်းပြောတယ်ဗရမကြံထားတာတွေကိုငြိမ်းအောင်ကျင်ရမယ်ငြိမ်းရနဲ့တိမ်မွေ့အောင်လုပ်တိမ်မွေ့ရနဲ့ချုပ်ငြိမ်းသွားအောင်ကျင်ရမယ်ဒါပြောတော့ညံနဲ့အဲ့လိုကိုယ်ကပြပြသိသွားသူ့သူငြိမ်းလာတယ်အဲ့ဒါလေးပြောချင်တော့ပါဒီအာနာပါနမှတ်တဲ့ပုဂ္ဂိုလ်များ ဓမ္မကမ္မတာမှတ်တဲ့ပုဂ္ဂိုလ်များကြအဲ့ဒီလိုဒီဝင်လေထွက်လေကြည်တာမို့ဓာတ်အားလုံးကိုကြည်တဲ့အခါကျဓာတ်တစ်ခုကလွန်ခဲ့နေတော့သူတို့မှဒီလိုငြိမ်သက်မှုတိတ်မတွေ့အောင်ပေါ့ဒါပေမဲ့ငြိမ်သက်အောင်လုပ်ရတယ်ငြိမ်သက်မှုမရှိရင်တော့ဒီတမာရီဖြစ်ဖို့ခက်တော့ဘူးအဲတော့ဘုန်းကြီးတို့ဒီမှာပြောနေတာကဇံရတဲ့အပိုင်းတွေပဲပြောတော့အဲတော့အာနာပါနမှာဘုရားဟောထားတာတော့မူရင်းပါဠိတော်မှာတော့ ဖွင့်ကြမ်းနေရတော့ဇံရအောင်အထောမဲ့ပါတယ်မူရင်းပါဠိတော်မှာတော့အဲ့လောက်ဒီပါမသွားဘာမလားညာဆိုရင်မူရင်းမူရင်းပါဠိတော်အာနာမနာဟောမယ်ဆိုရင်တချို့နေရာတွေမှာ16ချက်ဟောသွားတရားနာမနာချက်အပတ်သက်ပြီးတော့ကာယ ानु ပဒနာအတွက်၄မျိုးအခုတတိမေယပထမဒုမာဒုရှိတိလုံးလုံးချင်းအတနဲ့သာစာမငြိမ့်ပြီးဒါကာယ ानु ပဒနာအတွက်၄မျိုးနောက် ဝေနာနုပဒနာအတွက်၄မျိုးစိတ်ဓာနုပဒနာအတွက်၄မျိုးဓမ္မနုပဒနာ၄မျိုး16မျိုးဟောတယ်ဇံရတဲ့အပိုင်းတွေဟောဒီမာတိပဒံသုတ်တံကြတော့ဂာနုပဒနာတတိပဒံ၄မျိုးအတွက်ပဲပါတယ်အဲ့ဒါလည်းစဉ်းစားကြတစ်ချက်ပေါ့ဒါတော့သူမူရင်းကြံကြည့်ပြောတာအဲအဲ့ဒီမူရင်းကြံထဲမှာတော့ခုနတတိမြာပထမပထမဆုံးတတိမြဲနေအောင်ကတ်နေအောင်ကျင့်ပေါ့ဗျာဖေရမိတ်နဲ့အဲ့ပြီးတော့တတိမြဲလာကတ်လာလေးတို့ရှင်သိလာမယ် ရှေးရှေးဝင်တဲ့လေရှေးရှေးထွက်တဲ့လေတနည်းအားပြောရင်ဖြည်းဖြည်းဝင်တဲ့လေဖြည်းဖြည်းထွက်တဲ့လေကိုရှည်တယ်လို့သုံးပါတယ်ဖြည်းဖြည်းချင်းဝင်လာဖြည်းဖြည်းချင်းထွက်လာပြီးဆိုအစလည်းဆုံးသိအောင်လုပ်ပေါ့ကပ်ပြီးလိုက်ပေါ့ဒါကိုသဗ္ဗကာပတိတံဝေဒီအဲ့ရနေဖြည်းဖြည်းနဲ့လေဟာတိမ်မွေ့သွားမယ်တိမ်မွေ့သွားရင်တော့ချုပ်ငြိမ့်သွားကြံပတ္တမြကာတင်္ခါရအဲ့ဒီလေးမျိုးပဲဒီပါဠိတော်ကပါတယ် ဇံရောက်ဘာညာမပါဘူးထက်ကရာတော့ဇံရောက်ကျင့်ရမယ်လို့ပါတယ်နော်အဲ့တော့ဒီပါဠိတော်လို့ဆိုရင်တော့အဲ့ဒီ၄မျိုးသိပြီးဝိပဿနာကုလို့ရတယ်ဒါကိုပြောချင်တာဒီ၄မျိုးသိအောင် လုပ်ဖို့ဆိုတော့ကိုယ်ပါရမီနဲ့ဆိုင်တယ်စနစ်တကျအထုံးမှုနဲ့လည်းဆိုင်တယ်နော်ဘုန်းကြီးတို့တချို့လေဒီဆရာတော်ဘုရားကြီးဒီမူတိုင်းကင်ထားတယ်ခုဆရာကြီးကိုရင်ငါတို့ဘာလို့ပေါ့နော်ဘုန်းကြီးကလေဒီနီးနဲ့ငငယ်တော့အထုပ်ကူတယ်အဲ့ဒီတိုင်းပဲညွှန်တယ် ုန်းကြီးရဲ့ဆရာကဇာယကုံကကိုရင်ငါတို့ဘာလို့ကြဒီလေးမျိုးမပြည့်ခြင်းနေသူက၃ရက်လောက်နေရင်ဒီဒီဒီကုလုံးကြီးရှုတော့တာပေါ့လေဝိပဿနာပြောင်းတော့တာရှုလို့မရဘူးလားဆိုရတယ်နော်ဘုန်းကြီးတို့မရဘူးလို့ဆိုလိုတာမဟုတ်ဒါပေမဲ့ဝိပဿနာဉာဏ်ဖြစ်မဖြစ်ကတော့စဉ်းစားကြဖြစ်တော့ပေါ့လေတမာရီတိတ်မရတမာရီမရရင်ဝိပဿနာဉာဏ်ဖြစ်ဖို့ခက်တော့တမာရီရရင်ဝိပဿနာဉာဏ်ဖြစ်ပါဖြစ်နိုင်ပါဒါလည်းပြောချင်တယ်အဲတော့ခုနလေးမျိုး ယောဂီတို့အနေနဲ့ဘုန်းကြီးတို့တိုက်တွန်းတာတော့ဒီ၄မျိုးအနည်းဆုံးရအောင်လုပ်ရမယ်ဒီ၄မျိုးအထုတ်တဲ့အခါမှာပါရမီနဲ့ဆိုင်တယ်ချို့လည်း၃လချို့လည်း၄လချို့လည်း၆လလောက်ကြာတယ်ဘုန်းကြီးကြောင်းမှာတကားတယောက်လာဒုံလဘဝေအထုတ်ညာဒီဝင်လေထွက်လေပဲပြီးသွားတော့အိမ်ရောက်မှဒီဝင်လေထွက်လေရှည်တာတို့ဆက်လောက်တာကိုနောက်တော့သေးသေးတိမ်တိမ်မှုမှုသေးသေးမြင်မြင်လေးတွေ့တော့သူကားမောင်းပြီးပြစ်ချလာဆရာတို့သေးသေးမြင်မြင်လေးတွေ့လေသူတို့ရှုမှတ်လို့ကောင်းတယ်သူတို့ဝမ်းသာရပြောတာ အဲ့ဒီလိုအစင်မျိုးရအောင်တော်တော်လုပ်ရတယ်တမန်ရှန်ကနဲ့မရပါဘူးဒီတေတေမှုပဲတေတေမြင်မြင်လေးတွေ့ဖို့ပြီးတော့ကငြိမ်တော့ကြည်ရခုယောဂီတွေချို့ဖြစ်ပါတယ်အဲ့ဒီအစင်းလောက်ရဝိပဿနာလည်းသွားနိုင်တယ်ဒီခါလေးလေးဘုန်းကြီးကဇန်လိုင်းများသွားလို့ရမလားလို့ဘာလို့ဇန်လိုင်းသွားစီခြင်းလဲဆိုတော့ဝိပဿနာကျရှုတဲ့အခါကျစစ်ပြက်တာတွေညင်းွယ်တချို့ညာကဖြစ်တယ်နေပြည်တော်ညာတို့ဘာလို့ညင်းွယ်လားစစ်ပြက်လားလူလောကမနေခြင်းဘူး နော်ဒီမှာလူငယ်တွေပါတယ်သီလရှင်ဝေချင်းဝဲလာမှာအဲ့ချိန်ဒီကဝေချင်းနေစိတ်ကြောက်ရောက်မှတကယ်မွေးချင်တော့ပြန်ထွက်ပြေးတော့တချို့အဲ့ဒီအချိန်ကာလမှာတကယ်ဖြစ်တာတိုးထွက်ခြင်းတဲ့စိတ်တွေဒီလူလောကယုံမနေခြင်းတဲ့စိတ်တွေဖြစ်တယ်အဲ့ဒါမျိုးဖြစ်တတ်တယ်အဲ့ဒီကာလမျိုးဆိုရင်အခုဘုန်းကြီးတို့ကဘာပြောလဲဆိုဒီလိုစိတ်ပြတ်တာတွေညှင်းငွေလိုက်ဖြစ်လိုက်ဘုရားကုံတော်တွေပြောင်းပွားဝိပဿနာ ဒီမေတ္တာပြောင်းပါဆေးပြတ်တာညင်ွေတာပြောက်သွားပြီးတော့ငုတ်ကမ္မထံပြန်သွားဒီလိုလဲလုပ်လို့ရတယ်နော်ဒါဘုန်းကြီးတို့ဇံမရတဲ့ပုံကိုဇံရသွားလို့ပြမဇံတော့ရသွားတို့သူဆေးပြတ်တာညင်ွေတာလေးကျုံလာပြမဇံပြောင်းဝင်စားလို့ပြမဇံတမာတိလေးထူထောင်လိုက်ဆေးပြတ်တာညင်ွေတာပြောက်သွားပြန်သွားလိုက်အဲ့ဒါလွယ်တယ်ဒါကြောင့်တချို့ဒီနမိတ်လေးတွေပါပြီးပေါ်လာဘုံညာအဲ့ဒီပဲများသွားလို့ရမလားလို့ဟိုခိုင်းတာပါနော်ဒီဒါကြီး အကြချိန်ကြာစေခြင်းလို့မဟုတ်မှတ်တာကဘယ်လုပ်ငန်းလုပ်လို့လွယ်လွယ်ကူကူတော့မရပါဘူးဝိပဿနာဓာတ်တွေသွားလဲဝိပဿနာဉာဏ်တွေဖြစ်ခဲ့ပါတယ်ဇန်တိုင်းသွားပြန်တော့ဇန်နမိတ်ကလည်းပေါ်ခဲ့တယ်ပေါ့လေအဲ့ဒါမျိုးဖြစ်တာဒါပေမဲ့လို့ဘယ်လုပ်ပဲလုပ်တော့စနစ်တကျလုပ်ဖို့လိုတယ်ခုနကလေးချက်ပြည့်စုံပြီဆိုဘုရားကဗာမိတ်လဲဆိုဒီလေလေးကိုအစ္ဆဒလေးဗဟိတလေးပေါ့ဗျာဒီဝင်သက်ထွက်သက်လေးအပေါင်း အဲ့ဒါရုပ်တွေပဲနော်အဲ့ဒါကဝါယောရုပ်နော်ဒီဝါယောရုပ်ကလည်းထုံးစံအတိုင်းသူတကူတည်းဖြစ်တော်မူဉာဏ်နဲ့ရုပ်တွေနဲ့တွဲဖြစ်နေဒီဉာဏ်နဲ့ရုပ်တွေလည်းသိနိုင်တယ်ဒီရုပ်တွေဖြစ်နေတာပဲဒီရုပ်တွေဖြစ်နေတာလေဒီအ ਨੇ ဆုံးဒီမှာတော့တကရာတော့ဖတ်ဖတ်တပစ္စမကတရားဆိုဝိပဿနာပိုင်းမှာပြောသွားတယ်ဒီ တွေ့ထိမှုစိတ်အတွေ့အထိလေးရဖတ်တာဝေဒနာတင်ညာစေနာဝိညာဉ်အဲ့ဒီနာမကာယနော်သူကတော့တဂရာညွန့်သွားတာအတ္တတပတ္တကာယဒီဝင်လေထွက်လေလေးလည်းရှုရမယ်ဝင်လေထွက်လေဆိုတော့တကယ်တော့ညောင်ဝါရောရောက်ပါပဲတွန့်ကန်တဲ့သဘောလေးပါအဲ့ဒီနောက်တစ်ခုကကရဇကာယအဲ့ဒီဝင်လေထွက်လေကဘယ်ဖြစ်လဲဆိုမဟာဘုတ်လေးပါပေါ့နော်ဥပါဒာယုတ်ဒီယုတ်တွေကိုလည်းရှုရမယ်နော်အဲ့တော့မဟာဘုတ်လေးပါပေါ့ဗျာဝါရောယုတ် ဝါယောယုတ်ဆိုကြံတဲ့ဓာတ်တွေလည်းဖြစ်နေတော့ဒီလောက်တော့သိရမှာပေါ့ပြီးတော့နာမကာယဖတ်တဝေနာဖတ်တဆိုအာယုံဒီစေတသိက်အတွေ့လေးကိုပြောတာနော်ဝေနာခံစားမှုတွေးပါလေခံစားနာဥရာဣဒါတွေဒီတွေးထိပေးမှုလေးတွေတွေးထိပေးလို့ဒီအေးတာပူရာအေးစာ တောက်နာတင်တာခံစားရတာမှတ်သားမှုတင်ညာတော်လဲတွေးတယ်ဟောပူရာပါလဲအေးတာပါလဲဒါမှတ်သားထားတယ်တော့ဒီပေါ်မှာရောက်တော့ တွန်းပေးတာချိန်ပေးတာပေါ့နော်ကြောက်ကြဆက်ပြစေတနာဝိညာဉ်သိနေတဲ့သဘောတရားလေးပါတယ်အဲအဲ့လိုမျိုးပေါ့လေဒီစေတသိက်သဘောတရားစိတ်စေတသိက်သဘောတရားအဲ့ငါးချက်တော့အနည်းဆုံးရှုလို့ပြောတာလေဒါတော့ချုပ်ပြောရင်ဝင်လေထွက်လေရယ်သူနဲ့တူဖြစ်တဲ့မာဘုတ်တွေဒါရုပ်ပေါ့ဗျာခုနဘာသာဝိနာတင်ညာစေရနာဝိညာဉ်ဒါနန္တရားဒီယုံနံတဘာဝလေးတွေပေါ်ပြီးပြောဖြစ်ပြီးပြည့်မြအောင်ရှုရမယ်ပြီးတော့ ဖြစ်ကြောင်းကိုလည်းရှုရမယ်ဖြစ်မှုကိုလည်းရှုရမယ်ဖြစ်နေတဲ့သဘောတရားဝင်လေထွက်လေဖြစ်မှုအကြောင်းကိုလည်းရှာရှုရမယ်ဖြစ်နေတဲ့သဘောလည်းရှုရမယ်ထခရာပြောသွားဒါလေးဘုန်းကြီးတို့အရင်တုန်းကပြောခဲ့ပြီးခုလည်းထပ်ပြောပါမယ်သူကဥပမာလေးနဲ့ပေးထားတယ်ဟိုငယ်တဲ့လူတွေတော့တွေ့ဘူးလားမသိဘူးပေါ့လေအရင်တုန်းကတော့ဓာတ်လုံးထိုးတာတွေဖိုးထိုးတာတွေပေါ့ပါတယ်ခုကတော့ရှားသွားတယ်သိမတွေ့ရအောင် အဲ့ဒီဓာတ်လုံးထိုးမယ်ဖို့ထိုးမယ်အခုတကားလေးလေးရွှေပရင်တွေတွေပါရှိရင်ရှိမှာဘုန်းကြီးရွှေပရင်လုပ်ငန်းတွေတော့မတွေ့ဘူးဓာတ်လုံးထိုးတဲ့ပုံကိုယ်တွေပဲမြင်ဘူးလားဖားဖို့ဖားဖို့ကြီးကြီးပေါ့ဒီအလုံးကြီးနဲ့အခြေကပြောင်းကြီးနဲ့တတ်တာရှေ့မှာမီးဒီအဲ့ဒီဟိုအလုံးကြီးပေါ်မှာကျိုးနဲ့ဒီလိုဆွဲတာဒီလိုဆွဲပေးတယ်အဲ့ဒါဖားဖို့ရကိုယ်ဆိုဒီလေးကိုဝင်လိုက်ထွက်လိုက်ရှုံးလိုက်ကွာဖောင်းလိုက်လောက်တဲ့အခါဖားဖို့ကြီးကွာအဲ့မှာ ထိတ်ကနေလေလေကနေမှုတ်သွင်းလိုက်ရှုသွင်းလို့လုပ်တဲ့ပြောင်းကြီးတတ်တာဖားဖို့ရယ်နှုတ်သီးပြောင်းရယ်ဆွဲမှုရယ်ဖားဖို့ရယ်ဒီလိုဆွဲလိုက်လေရဝင်လာမယ်ဒီလိုဆွဲကြလိုက်ဒီလိုလုပ်လိုက်လေရဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့အဲ့ဒီဖားဖို့ရယ်ဖားဖို့ရယ်ကိုယ်တည်းကြီးရယ်ပြီးတော့နှုတ်သီးပြောင်းရယ်ဆွဲမှုအားရယ်အဲ့ဒီသုံးမျိုးသောအကြောင်းအကြောင်းကိုခုနကဖားဖို့မှလေရအစင်းစင်ထွက်သွားတယ် နော်အဲ့ဒီဥပမာတိုင်ပဲတဲ့ဒီကိုယ်ရဲ့ဝမ်းပိုက်ကြီးရှိတယ်ရှူသွင်းတဲ့ကဝမ်းပိုက်ကြဖောင်းတက်လာမယ်ပြီးတော့ပိန်ကျသွားမယ်ဒါဝမ်းပိုက်ဆိုတော့ကိုယ်ကြီးကလည်း ရှိမယ်နှာခေါင်းပေါက်ကလည်းရှိမယ်ပြီးတော့ရှူကျင်တဲ့စိတ်ပေါ့ရှူသွင်းကျင်တဲ့စိတ်နော်ဘုန်းကြီးတို့ရှူထုတ်ကျင်တဲ့စိတ်ကမမြင်ဘူးရှူသွင်းကျင်တဲ့စိတ်မြင်တယ်ဗျအသာလေးစောင့်ကြည့်နေရှူကျင်တဲ့စိတ်ကြောင့်ရှူသွင်းလိုက်တာအဲ့ဒီအကြောင်းသုံးမျိုးကြောင့်ဒီလေးရဖြစ်တယ်လို့ဒါကိုပြောတာ ဥပမာလေးပေးတာရှူခြင်းနဲ့စိတ်ရယ်ပြီးတော့လို့ဒီနှာခေါင်းပေါက်ကလည်းညနှာခေါင်းပေါက်မရှိရင်လည်းရှူလို့မရအောင်ဒီဝမ်းပိုက်ကြလည်းရှူလို့ဒီဝမ်းပိုက်ကြီးကဖောင်းတက်လာဒီဥမာပေးတာဒါဖြစ်ခြင်းအကြောင်းပြီးတော့ရှူခြင်းနဲ့စိတ်ရယ်နှာခေါင်းပေါက်ရယ်ဝမ်းပိုက်ရယ်ဒီဟာလေဝါရောတော့ဝင်သက်ထွက်သက်ရုပ်ဖြစ်ခြင်းအကြောင်းပဲဖြစ်မှုကိုလည်းရှုမယ်ဒီလေလေးကဝင်ပြီး ပေါ်ပြီးပြောက်သွားမယ်ဖြစ်ပြီးပြတ်သွားမယ်ဒါဖြစ်နေတဲ့ခိုက်တာမှလည်းကြည့်မယ်ဖြစ်ချင်းရဲ့အကြောင်းရင်းလည်းကြည့်မယ်ဖြစ်ချင်းကြောင်းကတော့အ ਨੇ ဆုံးဘုန်းကြီးတို့ကရှူသွင်းညံတဲ့စိတ်ကတော့တေချာပေါက်သိတယ်။ကျန်တာတွေကတော့ဟိုညံတဲ့ဆင်ញံကြည့်မှာ။ဟောလေဖြစ်တဲ့အကြောင်းကရှူကျင်တဲ့စိတ်လည်းရှိမှာနှာခေါင်းပေါက်လည်းရှိမှာဝမ်းပိုက်လည်းရှိမှာဒီအကြောင်းသုံးခုဆုံမှဝင်လေထွက်လေဆိုတဲ့ရုပ်အပေါင်းကဖြစ်တာဒါအကြောင်းကိုလည်းရှူရမယ်။ဖြစ်နေတဲ့ ဝင်လေဝင်လေလေးကဝင်သွားတယ်ထွက်လေလေးကထွက်သွားတယ်ဒီဖြစ်နေတဲ့ခိုက်တောင်းကိုလည်းဖြစ်မှုသဘောကိုလည်းကြည်ရမယ်ဒါကိုပြောတယ်ပြက်မှုကတော့ခုနအကြောင်းသုံးမျိုးပြက်တာပြက်ခြင်းအကြောင်းပဲပြက်သွားတော့ဝင်လေလေးကလည်းဝင်ပြီးပြက်သွားတော့ထွက်လေလေးကထွက်ပြီးပြက်သွားတာဒါပဲဒီအကြောင်းဒီဟာတွေကိုမြင်အောင်ရှုရမယ်အဲ့ဒီလိုမြင်အောင်ရှုနေရင်ဒီပေါ်မှာငါတို့ဘာယောက်ျားမိန်းမပြောက်မှာပဲနော် ဒီရုပ်တဘာဝတွေနာမ်တဘာဝတွေမြင်အောင်ရှုတိုင်းပေါ့လေမရှုတိုင်းတော့မပြောင်းဘူးဒါတော့အခြေခံသဘောပေါ့ဗျာဒီလောက်ပဲမှတ်မယ်နော်ဒီအာနာဘာနာပြောနေတာကြားနေဇံပိုင်းနေနဲ့ကြားသွားဒီနေ့ဓကမ္မထံအကြောင်းပြောခြင်းဓကမ္မထံဆိုတာတော့မနေ့ကလည်းထိုင်လျောက်ပြောခဲ့ပြီအဲဓာတ်ဆိုတာသူ့သဘောသူဆောင်ပြတတ်တဲ့လက္ခဏာရှိပါတယ်နော်ဓကမ္မထံအဲ ဆောင်ပြသူဘောသူဆောင်ပြတတ်တဲ့သဘောပေါ့နော်အဲ့မှာဘုန်းကြီးတို့တက္ကမထာဆာနေတော့ဝိပဿနာရှုတယ်ဆိုလို့ရှိရင်သူကဟိုတနေ့ကပြောခဲ့တဲ့ဥပါဒณခန္ဓာ၅ပါးပေါ့ယူဘက်ခန္ဓာဝေဒနာခန္ဓာသင်ရခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဝိပဿနာရှုတဲ့အခါကျရင်ယောကမထနာကမထနှမျိုးရှိတယ်ဆွဲလန်းနေတဲ့ယူဘက်ခန္ဓာယုတ်တရားတွေကိုရှုရင်ဒါယောကမထပေါ့ဉာဏ်နဲ့ဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာ ဝိညာဉ်နဲ့ခန္ဓာဒီနာခန္ဓာ၄ပါးရှုရင်နာကမ္မထလို့ခေါ်တယ်။အဲတော့ဝိပဿနာရှုရင်ကမ္မထနှမျိုးပဲရှိတယ်အချင်းချင်းအနေနဲ့ပြောရရင်ယောကမ္မထနဲ့နာကမ္မထဒါကြာရရှုပေါ့။ဒါကယုတ်ကိုရှုမယ်ဆိုရင်ဒါသဘောကပိုထင်ရှားတယ်။ဒါသဘောဆိုသူ့သဘောသူဆောင်ပြတာကိုငါဒါဟာသူ့သဘောသူဆောင်ပြနေတဲ့သဘောဓာတ်လို့ခေါ်တယ်နော်။အဲဒီ သူသဘောဆိုထောင်ဆောင်ပြနဲ့ဓာတ်ဒီဓာတ်သဘောတွေကိုမြင်အောင်ရှုရမယ်ဓာတ်သဘောတွေမြင်အောင်ရှုရင်ခုနကခုနဗာပြောသွားလဲဆိုရင်ဝိပဿနာရှုရင်ကမ္မထာကယောကမ္မထာနာကမ္မထာနှမျိုးရှိတယ်ယုတ်ကိုရှုရင်ဓာတ်ကပေါ်ပြီးထင်ရှားတယ်ဒီလိုမှတ်ထားမယ်နော်အဲတော့ဓာတ်သဘောကိုမြင်အောင်သိအောင်ရှုရင်ပရမတ်သဘောကိုမြင်သိတယ် ပရမသဘောမြင်သိပညာသဘောပျောက်သွားတာငါသူကယောက်ျားမိန်းမငါးပိုက်1ပိုက်ကြည့်နေ1ငါးပိုက်ငါးနှခေါင်းဒါကြီးပျောက်သွားတယ်တကယ်လို့ဘုန်းကြီးတို့ကပညာသိအားကောင်းနေမယ်အဲ့ဒါဆိုရင်တော့ပရမသဘောကပျောက်မှာပဲနော်ဓာတ်ကိုမမြင်ရင်ဓာတ်ကိုမြင်အောင်မရှုနိုင်ရင်ဗာလေပရမတ်ကိုအရှိတရားမမြင်ဘူးပညာသိအားကောင်းနေတယ်ဓာတ်သဘောမြင်အောင်ရှုရမယ်ဓာတ်သဘောမြင်အောင်ရှုပါပရမတ်သဘောမြင်မယ် ရမထတရားတွေမြင်းမှပညာတရားပြောက်တယ်ပေါ့ဗျာအဲ့ဒီပရမတ္ထတရားတွေကိုအနေဆဒုက္ခအနတ္တလို့ရှုတာမြင်တာသိအောင်လုပ်တာဝိပဿနာလို့ခေါ်တယ်ဒီရောက်မှဝိပဿနာဉာဏ်တွေကစတယ်ဗျသမ္ပဏဉာဏ်မှာရုပ်ဆိုရုပ်တဘာနာမြောင်ရှုနာဆိုနာတဘာမြောင်ရှုအဲ့ဒီရုပ်တဘာနာတဘာတွေအကြောင်းကျိုးဆက်ဆက်ဖြစ်ပုံမြောင်ရှုအဲ့ဒီတရားဝိပဿနာဉာဏ်မပြောသေးဘူးဝိပဿနာဉာဏ်စစ်ကတော့ ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံဘာဝတွေရဲ့အနေစာဒုက္ခအနတ္တမြောင်ရှုမှဒါဝိပဿနာလို့ပြောပါတယ်။အောက်မှာစက်ကြည့်မယ်နော်။ပရဝိတသဘော6မျိုးဆိုကြည့်လိုက်။ဒါမနေ့ကခဏနာပြောနေတာပဲ။ဒါလေးတွေမှတ်ထားမယ်။ပရဝိတဆိုမြေကြီးကိုဆိုလိုတာမဟုတ်ဘူး။ဒီမြေရဲ့သဘောဟာမာတဲ့သဘောရှိတယ်၊ပျော့တဲ့သဘောရှိတယ်၊ကြမ်းတဲ့သဘောရှိတယ်၊ချောတဲ့သဘောရှိတယ်၊လေးတဲ့သဘောရှိတယ်ပေါ့။ခန္ဓာကိုယ်ကြီးလည်းအတူတူပဲ။ခန္ဓာကိုယ်ကြီးမှာ တဏှာကန်ကြည့်လိုက်မာရတော့တာတာလေးကန်ပျော့ပျော့တွေ့မယ်ကြာကြာဒါကြီးဆုတ်ကန်မာရတော့တွေ့မယ်ထိုင်တဲ့နေရာပဲကြည့်လိုက်ထိုင်ကသာပျော့နေတယ်ကြားလိုက်မာလာတာကြမ်းတဲ့သူကတဏှာပုတ်ကြည့်လိုက်တချို့နေရာကြမ်းနေတချို့နေရာချောနေတေချာဘောက်ကတော့ကိုယ်သွားထိတ်ရှာနေပုတ်ချင်းကြမ်းနေတာပဇောင်းကိုရှာနေပုတ်ချင်းချောနေအဲကြမ်းတဲ့သူချောတဲ့သူဒါလေးလေးမြင်အောင်ကြည့်လေးတဲ့သဘောပေါ့တဲ့သဘော ခဏရထိုင်ထိုင်အသက်ကြီးလိုက်လေးတယ်ဖြည်းဖြည်းချင်းထိုင်လည်းလေးတာကျမ်းမာရေးမကောင်းလည်းလေးတာနော်ကျမ်းမာရေးကောင်းနေမယ်အရွယ်ငယ်တွေဟိုခုနပေါ့ပါနေတယ်အဲကြောင့်ပရိဝိဒ6မျိုးဒါမှတ်ထားမယ်နော် ပြီးတော့အာဘောဓသဘာဝ2မျိုးယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောယိုစီးတဲ့သဘောဆိုမျက်ရည်တွေယိုချတာအာဘောဓလွန်ခဲ့တဲ့ခါကျရင်နော်ယိုစီးတဲ့သဘောလွန်ခဲ့တာနာရီတွေယိုချမယ် ပါဇက်ကတေးကြီးတွေယိုကျမယ်အာမျိုးတွေပေါ့ချွေးတွေယိုထွက်နေတယ်ကြီးငယ်တွေယိုကျနေတယ်တခုတရားနဲ့ထိခိုက်မိရင်သွေးတွေယိုကျလာတာအဘောဓာယိုစီးတဲ့သဘောပဲဖွဲ့စည်းတဲ့သဘောဆိုတာအလုံးခဲတန်တာမျိုးတွေ့တာပေါ့ဘုန်းကြီးတို့ဂျုံမုံလေးလေးမုံမုံလေးတွေနော်ဂျုံပဲမုံလေးတွေကိုဒီတိုင်းတာအမုံလေးတွေပေါ့ရေနဲ့လုံးခဲလုံးခဲပြက်သွားတာပဲရေများများထိုင်လဲယိုစီးတဲ့ပုံပေါ့ဒီမုံမုံတို့ဖုံး ဂျုံမုံတို့များများထိုင်နေလုံခဲတော့ဖွဲ့စည်းတဲ့သဘောဆိုဖွဲ့စည်းတဲ့အလုံးခဲတဏ္ဍာမျိုးတွေ့တာပေါ့လက်ပေါ့လက်လုံးလုံးကြီးကြီးတွေ့မယ်ခန္ဓာကိုယ်လုံးလုံးကြီးကြီးတွေ့မယ်ဒါမျိုးဖွဲ့စည်းတဲ့သဘောခေါ်တယ်တေဇောဒသဘောဆိုတာပူနေတဲ့သဘောအေးနေတဲ့သဘောခဏဝေးကြည့်လိုက်တခါလေးလေးပူနေတခါကြအေးနေအောက်ကိုဆက်ကြည့်မယ်ဝါယောဓာတ်အပေါ်နည်းနည်းတင်လာကိုရှင်ဝါယောဓာတ်ဆိုတာကတွန်းကန်တဲ့သဘော ထောက်ထားတဲ့သဘော ခုဘုန်းကြီးတို့ခန္ဓာကိုယ်ဒီလိုမမထိုင်တွန်းကန်နေတော့ပေါ့တဲ့လေလေးရှူသွင်းနှာခေါင်းထဲမှာတွန်းကန်ဝင်သွားတယ်နော်ဗိုက်ကြီးဝမ်းဗိုက်ကြီးကို ဖောင်းတယ်ဆိုတွန်းကန်တဲ့သဘောကိုကြည့်တယ်ဒါလေးမှတ်တော့အဲ့တော့ဓာတ်သဘောက12မျိုးပေါ့နော် ပထဝီဓာတ်က6မျိုးစပြန်ကြည့်မယ်ပထဝီဓာတ်က6မျိုးအဘောဓာတ်က2မျိုးဒေဇောဓာတ်က2မျိုးဝါယောဓာတ်က2မျိုးအလုံး12မျိုးပေါ့ ဒီ12မျိုးကိုဘုန်းကြီးတို့ကနားလျောင်လှုပ်ထားမယ်မှတ်ထားမယ်ဒါတွေကိုသိထားမယ်ပေါ့နော်ဒါပေမဲ့လို့ရှုမှတ်တကကြောင့်ဒါဘာတတ်ပဲညာတတ်ပဲဒီလိုတော့စစ်ဆေးစရာမလိုဘူးအဲတော့ဒီဓာတ်တွေရဲ့သဘာဝအောက်ကိုကိုကြည့်ရင်ဆက်ဆွဲလိုက်စမ်းတတ္တိယစာမျက်နှာမှာနည်းနည်းလေးပြောကြမယ်ပထမလေးပါတတိယစာမျက်နှာမှာအောက်ကိုဆက်ဆွဲမယ်ဟွန်းအောက်ကိုဆက်ဆွဲဟွန်း ဆွဲအဲဟုတ်ပြီပစ္စယနေတာအဲ့ဒါပြောခြင်းအဲ့ဒီမှာမဟုတ်ခုနခုနခုနခုနပစ္စယနေတာအဲ့ဒီထက်ကอืมအဲ့ဒီအဲ့ဒါဟုတ်ပြီအဲ့ဒါပဲအဲ့ဒါကိုနည်းနည်းချက်ပြပစ္စယနေတာဒီပါဠိတော်တွေကဒကာကြီးတို့ဓမ္မကြီးတို့ရဘူးတယ်ယောဂီတို့ရဘူးလို့ဘုညာဒါအထောက်ထားနဲ့ပြောတာသာဇာတပစ္စယောအညမညာပစ္စယောနေတရားပစ္စယောအိမ်မှာကြည့်တဲ့ သတ္တရောမာဗုဒ္ဓအညံမညံသာဇာတာပစ္စေနာပစ္စယောဘုရားကဒီပဋ္ဌာန်းကြတော့မဟာဘုတ်အနေနဲ့ဟောတာဓာတ်ကြီး၄ပါးမဟာဘုတ်၄ပါးအတူတူပဲပေါ့ဗျာအဲ့ဒါဘာဆိုလိုတာလဲမေးလို့ရှိရင်သတ္တရောမာဗုဒ္ဓမဟာဘုတ်၄ပါးတို့သည်အညံမညံအချင်းချင်းသာဇာတာပစ္စေနာအတူတူကကျေးဇူး ပြုတဲ့တတ္တိဖြင့်ပစ္စယောကျေစုပြုတယ်ဒီလိုပြောတယ်။ဒါဇာတာပစ္စယတတ္တိဖြင့်ပစ္စယောအတူကကျေစုပြုတယ်။အဲတော့ဓာတ်ကြီး၄ပါးဟာတစ်ခုနဲ့တစ်ခုအချင်းချင်းအတူကဖြစ်ပြီးကျေစုပြုတယ်။သတ္တရောမဟာဝုဒအညာမညာပစ္စေနာပစ္စယောဓာတ်ကြီး၄ပါးအချင်းချင်းကျေစုပြုနေတယ်အပြည့်မြန်လာမှကျေစုပြုနေတယ်ဒါပြောတယ်သတ္တရောမဟာဝုဒအညာမညာနေတ္တပစ္စေနာပစ္စယော ဓာတ်ကြီးလေးပါအချင်းချင်းအမိပြုပြီးကျေစုပြုတယ်ဒါတွေကတော့သိမရှင်းဘူးပေါ့ဗျာအောက်မှာပညာဝါဒဆိုရေးထားပဲအဲ့ဒါလေးကြည့်လိုက်နော်ဒါလေးရအောင်ကြက်ထိုင်းလည်းကောင်းတယ်မှတ်ထိုင်းလည်းကောင်းဧကံမာဘုဒ္ဒံတေနနာမာဘုဒ္ဒနာသာဇာတာပိစိဏပိစိယောဓာတ်တစ်ပါးရဲ့တဘာဝမာဘုဒ္ဒတဘာရဲ့တဘာဝအခြေအနေတိဏနာမာဟုနာကျန်တဲ့ ဓာတ်သုံးပါးရဲ့သဘာဝတွေကသာဇာတပစ္စည်းနဲ့အတူတူကဖြစ်နေတဲ့အတွက်သိနိုင်တယ်တယောမာဝုဒဧကတမာဝုဓာတ်သုံးပါးရဲ့သဘာဝတွေကြည်နေဓာတ်တစ်ပါးရဲ့သဘာဝတွေအတူတူကဖြစ်နေတဲ့အတွက်သိနိုင်တယ်ဒွေမာဝုဒဒွေနနာမာဝုဒနာသာဇာတပစ္စည်းနာပြီးတော့ဓာတ်နှစ်ပါးရဲ့သဘာဝတွေကြည်နေဓာတ်နှစ်ပါးရဲ့သဘာဝလည်းအတူတူကဖြစ်နေတဲ့သိနိုင်တယ်အညမညာလည်းဒီတိုင်းဟောသွားတယ်နေတ္တရလည်းဒီတိုင်းဟောသွားတယ်အဲ့ဒါလေးသိထားမယ် ဒီဓာတ်ကမ္မဋ္ဌာန်းရှုတဲ့ပုဂ္ဂိုလ်ကဓာတ်တစ်ပါးရဲ့သဘာဝကြည့်နေဉာဏ်နဲ့ဓာတ်တရားမြင်ရမှာပဲအတူတူဖြစ်နေအောင်တခုစိုက်ကြည့်လိုက်ဒါလေးသိစေချင်တော့အဲ့ဒါလေးသိထားမှာဘုန်းကြီးဒီရှုမှတ်ရလွယ်တာပေါ့နော်အဲ့တော့ခေါင်းကနေခြေတော့ခြေတော့ကနေရှုမှတ်တဲ့နေရာတော့ဒီစာပေမှာတော့နှစ်မျိုးပြတယ်ပေါ့ဗျာခေါင်းကနေခြေတော့ခြေတော့ကနေခေါင်းဓာတ်သဘောသဘာဝတစ်ခုချင်းလည်းကြည်နိုင်တယ်အကုန်လုံးလည်းကြည်နိုင်တယ် တခုချင်းကြည်မှမြင်လွယ်ပါတယ်အကုန်လုံးကြည်တော့မမြင်နိုင်ဘူးပေါ့အဲတော့ခြေတော်ကနေကောင်းကောင်းကနေခြေတော်တကုံလုံးဖြန့်ပြီးကြည်နိုင်တယ်ပြီးတော့တဏှာတွေကိုလည်းဉာဏ်ကြီးပြီးတော့လက်နဲ့စမ်းသပ်ကြည့်သလိုတဏှာတွေကိုလည်းစိုက်ကြည့်နိုင်တယ်အဲလိုမျိုးမှာဒါကြောင့်တချို့ဆရာတော်တွေကြတော့ one byte တဏှာတွေစိုက်ကြည့်ခိုင်းတယ်စိုက်ကြည့်နေရင်ဝါယောဓာတ်ကြည့်နေရင်ဉာဏ်နဲ့ဓာတ်တဘာဝတွေကအတူတူကဖြစ်တဲ့အတွက်အချင်းချင်းအမိပြုပြီးတော့ဖြစ်တဲ့အတွက် ချင်းချင်းပြန်ပြန်လာလာကျေစုပြုပြီးဖြစ်တယ်ချင်းချင်းမိပြုပြီးဖြစ်တယ်ဒါကြောင့်မို့သိနိုင်တယ်အ ਨੇ ဆုံးတော့ဘုန်းကြီးတို့ကဟိုဘာဝမ်းပိုက်ကြည့်ရင်လေတဘာဝတစ်ခုတော့မြင်အောင်ကြည့်ပေါ့ဗျတွန်းကန်တဲ့သဘောဖြင့်မြင်အောင်ကြည့်သူရဲ့တဘာဝတွန်းကန်တဲ့သဘောနဲ့အတူချန်တဲ့ဓာတ်သဘောတဘာဝတွေမြင်နိုင်တယ်ဒီတော့ဒီမှာခဏခဏထပ်ပြောကြတာဘာလဲဆိုတော့ဒီဓာတ်သဘောတဘာဝရှုတဲ့ပုံကုများဟာဓာတ်လွန်ခဲ့တာတို့ဓာတ်တွေဆုပ်ယုပ်တာတို့ ဒါတွေကဖြစ်တတ်တယ်နော်ဘယ်လိုပုံကုမျိုးလဲဆိုဝိပဿနာတဲ့ဝိပဿနာတက်တက်ရှုတဲ့ပုံကုများပေါ့ဇံပိုင်းမသွားဘူးတက်တက်ဝိပဿနာရှုတဲ့ပုံကုတွေကဓာတ်လွန်ခဲတာတို့ဓာတ်ရော့နေတာဒါတွေဖြစ်တတ်တယ်ဇံပိုင်းသွားတယ်တပ္ပထယာနိကလမ်းစဉ်သွားတဲ့ပုံကုတွေအဲ့ဒါဖြစ်တာနည်းတယ်တကယ်လို့ဘုန်းကြီးတို့တွေကဒီဓာတ်ကမ္မဏတက်တက်ဝိပဿနာတက်တက်ရှုမယ်ဆိုရင်ထပ်ပြောပါမယ်ဒါမနေ့ကလည်း ပြောခဲ့ပါတယ်နော်ဓာတ်တွေညီမျှအောင်ရှုပေးရတယ်ဓာတ်သဘောတွေကိုဥမာဆိုပါတော့ယိုစီးတဲ့သဘောတွေတော်တော်များများကိုယောဂီတွေလည်းရှောက်ပါတယ်ဟောမျက်ရည်တွေယိုကျနေတယ်ဗျာဘာအကြောင်းမှမရှိပဲနဲ့နော်နာရီတွေယိုကျနေတယ်ဗျာအဲ့လိုမျိုးဘာအကြောင်းမှမရှိဘူးတတော်ကိုယိုစီးကြတာပဲအဲ့လိုမျိုးဖြစ်တာအဲ့ဒီအတည်းကမရှုတတ်ရင်တမာရီပြတ်တတ်တယ်ရတာတမာရီလေးပါပြတ်သွား ယိုစီးတဲ့သဘောတွေအားကောင်းလို့လို့ဒါယိုစီးလာရင်သူညှိဖို့ရတော့ဖွဲ့စည်းတဲ့သဘောပြောင်းပြီးရှုပေးရတယ်အဲ့လိုရှုပြင်ဓာတ်ကညှိသွားတယ်ဖွဲ့စည်းတဲ့သဘောဆိုတာဟိုမှာနှခေါင်းနှာရည်တင်းယိုချနေပြီအဲ့ဒီမဆိုင်ဖက်နဲ့ခန္ဓာကိုယ်ကြီးရဲ့အလုံးသက်တဏ္ဍဖွဲ့စည်းထားတဲ့သဘောမျိုးကြီးပေါ့ကောင်းခြင်းတို့ထောက်တာလို့အဝိနပတ်ထန်တာဖွဲ့စည်းတဲ့သဘောမျိုးပဲအဲ့ဒီဖွဲ့စည်းတာလေစိုက်ကြည့်နေရတယ်စိုက်ကြည့်စိုက်ကြည့်နေခုနယိုစီးတာတွေကရပ်သွားတတ်ပါတယ် ဒီတနည်းလဲလုပ်လို့ရတယ်နော်ဒါကြီးတဲ့အသေးဒီလိုလုပ်လို့လည်းအများအားပျောက်သွားမယ်တော့မဟုတ်ဒီတနည်းမြန်နောက်တနည်းလဲပြောမယ်ဒါကတော့ဒီလက်ရှိဓကမ္မတာနဲ့ပတ်သက်တဲ့ဖြစ်နေတဲ့သဘာဝအရင်ပြောရအောင်သူရဲ့ဆန့်ကျင်ဘက်ပေါ့ယိုစည်းမှုဖြစ်ပေါ်ယိုစည်းမှုတွေဆက်ဖြစ်နေရင်ဗာလဲဖွဲ့စည်းမှုကြည့်ပေါ့ဒီကနေ့ကျတော့ဒီဖွဲ့စည်းမှုတွေကတိတ်အားကောင်းတယ်အားကောင်းလာတဲ့အခါကျအသက်ရှူကြပြီးတော့ရှူရတာအသက်ရှူရတာဘလုံးမှရှူဖို့မလွယ်ဘူးခက် ခက်လာအဲ့ဒါတော့ဖွဲ့စည်းမှုတွေကြာဖွဲ့ထားတဲ့ခါကျလုံခဲနာတွေပိတ်ဆုံးနေတာပေါ့အဲ့လိုဖွဲ့စည်းမှုတွေဒါအကောင်းလာတဲ့ခါကျလဲဒီရှုမှတ်ဖို့တော်တော်ခက်တယ်မခံမရနိုင်အောင်ခံစားရတယ်အဲ့ဒီလိုဖြစ်နေတော့ယိုစီးတဲ့သဘောကိုပြန်ကြည့်ရယိုစီးတဲ့သဘောကြည့်ရတာလွယ်ပါတယ်တဖုံးရင်းတွေကြည့်တာတရေတွေအများအားယိုကြတာအဲ့ဒါယိုစီးနေတဲ့သဘောလေးကြည့်ရင်ခုနဖွဲ့စည်းမှုကညီမျှသွားပြီးရှုမှတ်လို့ကောင်းလာတယ် ချို့ယောဂီတွေကြတော့ရာသီဥတုကလည်းပူတယ်ငဘောလည်းသူတို့လူကလည်းဝါတယ်ဒါပူမှုပူတဲ့သဘောတွေကအင်ပဒံပူတယ်ပူတယ်မှတ်လေပိုးပူတတ်တယ်အဲ့လိုပူလာတဲ့အခါကျမခံမရနိုင်အောင်ပူတာဒီလိုဆိုချွေးတွေကိုဖြက်ဖြက်ကြပြီးဖြစ်နေတတ်တယ်အဲ့ဒီကိုဖြစ်လဲကိုယ်ကလည်းပင်မစိတ်ကလည်းပင်မနေတယ်အဲ့လိုတိတ်ပူလောင်လာရင်အေးတဲ့သဘောလေးပြောင်းရှုပေါ့ အေးခဲနေတဲ့သဘောဖြစ်နေတခါကျဒီလိုရာသီဥတုမှာတအားအေးခဲပြီးတဲ့နေရာမျိုးလေးဖြစ်တတ်တယ်အဲ့ဒီကကြပူတဲ့နေရာလေးထိုင်မှမြိုင်တင်မောက်ကပူတဲ့သဘောလေးတွေတွေ့တယ်အဲ့ဒီပူတဲ့ဟာလေးစိတ်စိတ်ကစိုက်ခြင်းပူအေးညီမြသွားပြီးရှုမှတ်လို့ကောင်းလာတာပါတွန်းကန်တဲ့သဘောပေါ့နော်ဒီကလေးတွန်းကန်တော့မနေ့ကလည်းပြောကြပါဒီရှင်းနောက်တွေတွန်းကန်နေတာမျိုးတွေလှုပ်နေတာပေါ့လေအဲ့ဒါတွန်းကန်မှုသဘောလွန်ခဲ့တယ်အဲ့လိုတွန်းကန်သဘောတွေ တောင့်တင်းပြီးတော့တွန်းကန်သဘောကအဲ့ဒီသဘောကနေပြောင်းပြီးတခြားကိုပြောင်းရှုပါမယ်တွန်းကန်သဘောဖြစ်နေရင်ထောက်ထားတဲ့သဘောနော်ထောက်ထားတဲ့သဘောမျိုးကြည့်ရှုတနည်းအားဖြင့်ထောင်းတော်မပတ်ကြည့်ထောက်ထားတဲ့သဘောမျိုးရှုပါအဲ့ဒါမျိုးရှုနိုင်တာကောင်းဒါမျိုးရှုပေးဖို့နောက်တစ်ခုကတော့ ခုနဒုက္ခံလည်းပေါ့အားကောင်းတယ်တခါလေးလေးဘေးဘေးဆောင်ပေါ့ဒီလိုရိုင်းနေတာမျိုးတွေလည်းဒီလိုဖြစ်တာတယ်ရှေ့ကုန်းနေတာမျိုးတွေတချို့ကြတော့ကုန်းရုံနဲ့မကောင်းဘူးရှေ့ကိုဒီလိုဒီလိုငိုင်းဆိုင်ငိုင်းဆိုင်ဒီလိုကြားတာလေးဒီလိုလဲနေတာလေးအများကြီးဖြစ်တတ်ပါတယ်နော်အဲ့လိုမျိုးဆိုရင်ခုနလိုထောက်ကန်တဲ့ဘောလေးရှုကြည့်ပေါ့အဲထောက်ကန်တဲ့ဘောရှုပေမဲ့လို့တရားကြီးကခန္ဓာကြီးကရိမ့်နေတော့လဲနေတော့ဆိုရင်တော့သူကကြံတဲ့ မာတဲ့သဘောတို့ကြောင်းမှုချောမှုသဘောပေါ့အဲ့ဒီဓာတ်လေးတွေပြောင်းရှုလို့ရတယ်အဓိကတော့ဒီအဲ့ဒီချိန်မှာဒီလိုဒီလိုဒီလိုလုံနေရင်တော့အရာတူတူအမာမာတဲ့သဘောနဲ့ရှုလိုက်တော့ပုံကောင်းတယ်ပေါ့ဘုန်းကြီးတို့စောက်စောက်တစ်ခုပေါ့လေတွေကဒီလိုပြပြပြနဲ့တိုင်လိုက်ရင်ဒီမာတဲ့သဘောနဲ့ဒီလိုဖိထားလိုက်ငြိမ်သွားတဲ့သဘောအဲ့လိုတိတ်လှုပ်ရှားလာပြီဆိုလို့ရင်မာတဲ့သဘောတွေစိတ်ဆိုင်ရှုလိုက်ရင်တော့ငြိမ်သွားတတ်တယ်နော် ဒါကဒီတဲ့ရှိတဲ့အတိုင်းဒါသဘောတဘာပြောနော်ကျန်တဲ့နည်းတွေလည်းရှိသေးတယ်ပြောစရာတွေနော်ဒီတနည်းမရရင်ဘုန်းကြီးတို့တရားလျှောက်တဲ့ကလာလျှောက်အဲဆရာတော်မနေ့ကပြောတဲ့အတိုင်းဆရာတော်သင်ပေးတဲ့အတိုင်းလုပ်ကြည့်တယ်မရဘူးအဲကြဘုန်းကြီးတစ်မျိုးပြောမယ်နော်အဲလိုလည်းမှတ်ထားမယ်ဒါတော့ဓာတ်ရှုတဲ့ပုံကုများအတွက်သတိထားစရာအချက်တွေပေါ့ဗျာအဲတော့ဓာတ်ကမ္မဋ္ဌာန်းရှုတဲ့ပုံကညှိပေးရတယ်ဓာတ်တွေကိုညီတော့ညှိပေးရတခါတည်းကိုယ့်အကုန်မလုပ်တော့ကမ္မဋ္ဌာန်းဆရာနဲ့ သွားတယ်ဒီဒီနေရာမျိုးတွေကကမ္မထမဆရာမပါဘဲနဲ့မသွားနဲ့ပြီးတော့မှကိုရှင်ဓကမ္မထခုနလေးပြန်ပြီးတော့ပြပါအောင်ဒုတိယစာမျက်နှာမှာဓကမ္မထရှုနည်း10မျိုးဆိုတာလေးပြောခြင်းလို့ဒီနေ့ဓကမ္မထရှုနည်း10မျိုးနော်အဲဒီရှုနည်း10မျိုးဓကမ္မထရှုနည်း10မျိုး ဟိုအပေါ်မှာဒုတိယစာမျက်နှာအောက်ဆွဲချတယ်အောက်ဆွဲချတယ်ဟုတ်ပြီအဲ့ဒါဓကံကခုနအောက်ရောက်သွားဒုတိယဒုတိယစာမျက်နှာအပေါ်ဘူးအဲ့ဒီမှာဓကမနာရှုနေ10မျိုးဓကမနာရှုနေ10မျိုးဒါပဲမှလည်းပါလဲဆိုပြီးတော့ထာတာလိထကရာဒုတိယအောင်မှလည်းပါတယ်ဝိသုရိမမဟာဒီကမှလည်းပါတယ်ပေါ့ဗျအဲ့ဒီဟာရှုပြီးဘုန်းကြီးပြောပါမယ် ဒီတွေကပြောတဲ့အတိုင်းတသူမတိလောက်ရမယ်တော့မဟုတ်ဘူးဗျာဒီတွေကကိုရှုလို့ရတဲ့ပိုင်ရှုရှုလို့မရတဲ့ပိုင်ကြော်လို့ရတယ်ဒါတွေသူတွေမှာကိုပါပြီးသားနံပါတ်1တရားဒီဓကမနာရှုတဲ့အနုပုပ္ပါတော်ဒေသနာစင်တိုင်းရှုဒေသနာစင်တိုင်းဆိုတာကဘရူအာဘောဒီရောဝါရောဒီလိုခြေတော်ကနေကောင်းကောင်းကနေခြေတော်ရှုမယ်ဆိုရင်တဏှာနဲ့ဆိုင်ရှုတာမဟုတ်ဘဲနဲ့ရှုမယ်ဆိုရင်ဘရူဘရူဆိုဘရူတရဲ့သဘာဝတစ်မျိုးလောက်မြင်အောင်ကြည့် မာတဲ့သဘောပျောက်တဲ့သဘောတစ်ခုခုပေါ့အာဘောဆိုယိုစီးတော့ဖွဲ့စီတော့တေးဆိုဆိုပူရာတွင်းတွင်းမဲ့အေးတာတွင်းတွင်းမဲ့ဝါရောဆိုတွန်းကနာထောက်တာတစ်ခုလောက်တွင်းရတော့ဒါမျိုးပေါ့အဲ့ဒီလိုရှုလို့ရတယ်အဲ့လိုရှုလို့ရရင်ရှုပေါ့ခုနလိုတနည်းအားဆိုင်ကြည့်လို့ရှုလို့မရရင်လည်းမရှုနဲ့နံပါတ်1နာတိတိကတော့မမြန်လုံးပဲရှုရနော်သိမြန်မြန်ကြီးရှုပြန်ရင်လည်းဘာဖြစ်လဲဆို ဓာတ်တဘာဝတွေကကိုရှုမှတ်တဲ့အာရုံနဲ့မှမထင်ရှားတော့နော်အဲ့လိုကမ္မထာအယုံကမထင်ရှားနေပါလေတမာရီမဖြစ်ဘူးပဲတမာရီမဖြစ်ရင်ဝိပဿနာဉာဏ်မဖြစ်ဘူးဝိပဿနာဉာဏ်မဖြစ်မဲ့ဉာဏ်ဖို့ဉာဏ်ထူးဆိုမရနိုင်တိတ်မြန်လို့အရင်ပြောတော့ဗောနော်တကယ်တမ်းကျ तू ကရှုပြီးဆိုရင်တော့ဒီဓာတ်သဘောတဘာဝတွေမြင်အောင်ရှုရတယ်ခုနပြောခဲ့တဲ့ဉာဏ်ဒီဟူသောလက်နဲ့စံတတ်တယ်လို့ ဒီတသဘောတဘာဝတွေအဲ့လိုမြင်အောင်ရှုရတယ်လက်နဲ့ဆန်းလိုက်ရောမာရဲရာပျော့တဲ့ရာဒီလိုသိတယ်လို့ညံဒီဟုသောညံနဲ့စံတသိတယ်လို့မျိုးမြောင်ရှုရတယ်နောက်နံပါတ်3ကကြပါလဲဆို နာတိတဏိကတော်မနေလို့မသိဖြင်းလို့ရင်အဲသူကဓာတ်သဘောသဘာဝတွေသိဖြည်းဖြည်းလေးရှုနေရင်ဖြည်းလို့တော့စိတ်ကမကပ်ဘူး အာယုန်နဲ့မတ်တိစိတ်ရှုတိစိတ်ကမကိုက်ဘူးပေါ့ဗျာသူကတိတ်နေနေတဲ့အခါကျအဲ့တော့အဲ့ဒီပုံမှာအာယုန်ပေါ်မှာမနေတော့စိတ်ကထွက်ထွက်ထွက်ထွက်သွားတယ်အဲ့လိုစိတ်ထွက်နေရင်လည်းတမာရီမရအောင်တမာရီမရရင်လည်းဘာတိညာမှမဖြစ်ဘူးအဲကြောင့်တမာရီရအောင်ရှုတမာရီရအောင်ရှုဆိုတာဒါတွေလည်းပါတော့ဗျာနံပါတ်၄ဝိခေပပရိဘာနာတော့အပြင်ကမ္မဋ္ဌာအာရုံစိတ်ပြင်းလုံးကိုတားမိဒါရင်အဖြောင့်ပြောရင်တော့ဗျာ ဓာတ်ကြီး၄ပါးကိုသာရှုပေါ့ဓကမဏရှုနေဓာတ်ကြီး၄ပါးကိုရှုဉာဏ်ရတယ်မရှုနဲ့ဓကမဏရှုနေတဲ့အထဲမှာဉာဏ်နဲ့ကမ္မထာနေဉာဏ်နဲ့အာရုံနဲ့သွားရှုမယ်ဆိုရင်ဓကမဏမဟုတ်တော့နော်အဲ့ဒါကိုပြောလို့လားဓကမဏဓာတ်သဘောတဘာဝတွေရှုရင်ဒီဓာတ်သဘောတဘာဝတွေပဲတမာရီရအောင်ရှုရဒီဟာပဲရှုရတယ်ဉာဏ်နဲ့လိုက်မရှုရတမာရီမရအောင်ချိန်ပေါ့တမာရီရပြီးဝိပဿနာပြောင်းပြီဆိုရင်ဒါကတော့ရှုလို့လွယ်ပါတယ် တမာရီမရသေးပဲနဲ့ဟိုပြောင်းလိုက်ဒီပြောင်းလိုက်အဲတခါတခါကျဒီဓာတ်သောသဘာဝတွေကမထင်ပဲနဲ့ကျန်တဲ့အာရုံတွေထင်ကြအဲ့ဒါတွေလိုက်လိုက်ဒီလိုဖြစ်နေတတ်တယ်အဲ့ဒီမှာတော့ तू ကဝိသုဒ္ဓိမတ်မာဒီကဥပမာလေးပေးထားတယ်ရှုမှတ်တဲ့နည်းနော်ချောင်းတို့မြောင်းတို့နော်ချောင်းကလည်းကျင်ကျင်မြောင်းကလည်းကျင်ကျင်မြစ်ကျင်းတို့၆ကဘာတို့အဲ့ဘဖြတ်သွားဖို့တရားလေးတစ်ခုစောက်ထားတယ်အဲ့ဒီတရားပေါ်မှာတရားဆို ိုလိုခိုင်ခန့်အောင်ပေါ့ပေါ့ဗျခြေတပွားစာလောက်ရှိတယ်သွားနိုင်တယ်ပညာလေးခင်းတာတော့အဲ့ဒီပေါ်မှာရှောက်ပြီးတနေ့တစ်ဖက်ကိုသွားတာချောင်းကကျင်းတယ်မြောင်းကကျင်းတယ်မြစ်ကကျင်းတယ်ခြောက်ကဘာတို့ဒါမျိုးပေါ့အဲ့လိုသွားတဲ့ခါကျရင်ခြေတပွားစာလောက်ပဲခင်းထားတာဟုတ်သွားတဲ့ခါကျဘေးပတ်ဝန်းကျင်ကြည့်သွားလို့မရဘူးဒီခြေတပွားစာလောက်ခင်းထားတဲ့ပြင်ချက်လေးကိုကြည့်ရှောင်း အဲ့လိုကြည့်မရှောင်နေဘေးဘေးဟိုဒီဒီကြည့်ရှောင်နေပြုတ်ကြသွားမှာပဲချောင်းဖြတ်တာချောင်းနဲ့ပြုတ်မှာမြောင်းဖြတ်တာမြောင်းနဲ့ပြုတ်မှာ ပြုတ်ကြမြစ်ချင်း6ကဘာဆိုအောက်ထက်ပြုတ်ကြသွားမှာအဲ့ဒီဥပမာပေးထားတယ်ဓာတ်ကြီးလေးပါရှုနေဓာတ်ကြီးလေးပါပဲရှုတဲ့ကြံရတွေလိုက်ရှုနေလို့ရှင်ဓာတ်ကမ္မထာလည်းမဟုတ်တော့ဘူးဓာတ်ကမ္မထာဆုံးယုတ်ပြည့်စည်သွားမယ်တမာရီလည်းရဖို့ခက်တယ်ဟိုဟာရှုလိုက်ဒီဟာရှုလိုက်ဒီလိုဖြစ်တဲ့အတွက်ဒါလေးမှတ်တာနော်အဲ့တော့ခု ဒါကမ္မထာရှုတဲ့ပုဂ္ဂိုလ်များလည်းဒါပဲစောစောမြဲမြဲရှုရတာအာနာပါနရှုတဲ့ပုဂ္ဂိုလ်လည်းအာနာပါနဒါကဓကမ္မထာကိုဓကမ္မထာပြောရတာကိုအာနာပါနရှုတဲ့ကလည်းအာနာပါနအစဉ်တိုင်းဒေသနာတင်စင်တဲ့ဘောတတိမြေယပရမတုမတုရှိသည်လုံးစုံချင်းအောင်တားနေတာစမှငြိဒီအဲ့ဒါဒေသနာစင်ပဲအဲ့တိုင်ရှုရမယ်လို့ဆိုလိုတယ်နံပါတ်၄ကျတော့ပြင်ပအာယုံများကမ္မထအာယုံပြန်လွင်တာမရမယ်အာနာပါနရှုအာနာပါနရှုလို့ပြောတာပဲ ဓကမ္မတန်ရှုဓကမ္မတန်ရှုဒါပြောတာအခက်ခဲရှိလာရင်တော့ခဏတပြုတ်ပြောင်းလို့ရတယ်နော်အသေးကြီးမှမထားနဲ့ပြဿနာတက်လာတယ်ဟိုမှာဓကမ္မတန်ရှုတယ်ပေါ့ဗျာစိတ်တရားပြန့်လွင်နေဆိုဝင်လေထွက်လေတွေသွားမှလည်းစိတ်ပြန့်လွင်မှုတွေရပ်သွားပြီဆိုတော့အတွေးအာရုံတွေရပ်သွားပြီဆိုရင်တော့ဒီဓကမ္မတန်ပြန်လာပေါ့ဒါမျိုးတော့လုပ်လို့ရပါတယ်ဒါလည်းမှတ်ထားနော်အဲခုနပြောလိုတာက ဓာတ်တဘာဝရှုနေဉာဏ်နဲ့ကမ္မဋ္ဌာန်းတွေကိုလိုက်မရှုပါနဲ့တကယ်လို့လိုက်ရှုနေမယ်ဆိုဓာတ်ကမ္မဋ္ဌာန်းလွတ်သွားတယ်နော်ကမ္မဋ္ဌာန်းအာယုံကလည်းဟိုကမ္မဋ္ဌာန်းမှလည်းဒီကမ္မဋ္ဌာန်းမှလည်းဆိုကမ္မဋ္ဌာန်းအာယုံကလည်းတခုတည်းမဟုတ်တော့ဟိုကမ္မဋ္ဌာန်းမှလည်းဒီကမ္မဋ္ဌာန်းမှလည်းတမာတိဖြစ်ဖို့ခဲရင်တယ်နော်တမာတိဖြစ်ဖို့ဆိုရင်ဓာတ်ကမ္မဋ္ဌာန်းဆိုဓာတ်ကမ္မဋ္ဌာန်းတခုတည်းအာယုံစိတ်ဆိုင်ရှုဟိုကြီးမနေ့ကလည်းဟိုဆရာတော်ကြီးတွေရဲ့သင်မှတ်တဲ့ဟိုသင်ပြပုံဤစနစ်လေးတွေ ကြုံကြုံလို့ပြောတတ်ပါတယ်ဒီအခုမဟာဗောဓိမြတ်ဆရာတော်ဗမာပြည်မှာနာမည်ကြီးခဲ့တဲ့ဆရာတော်ကြီးသူဟာမာစီနီးနဲ့မာစီစိတ်တိုင်းမှာလာအထောက်ပါတယ်ပဏိဒာယမဆရာတော်ကြီးလာအထောက်တာသူရဲ့ဘဝကံရာခီချမ်းဆိုတဲ့စာအုပ်ဖတ်ကြည့်လိုက်အဲ့မှာပါပါတယ်သူဆရာတော်ကြီးတွေပဏိဒာယမဆရာတော်ကြီးတို့ချမ်းမြေဆရာတော်ကြီးတို့ကစီစနစ်စီကံကြီးတယ်သူတို့စီနကံနဲ့ လျှောက်တာတို့ပြောတာတို့မဖြစ်ရင်တခါတည်းအမနာကိုပြောတာဆိုတာအဲ့လိုဖြစ်နေအဲ့ဒီမာဝရိမြေဆရာတော်လည်းဒီလာအထုတ်တော့သူကဂိုင်းဂိုင်းနဲ့ဂိုင်းဆရာကြီးဖြစ်နေတော့တဏှာနဲ့အထုတ်ပြီးပြန်လာသူ့ထက်ကဂိုင်းဆရာကြီးမာစီသွားအထုတ်မယ်အထုတ်တယ်ဒီရောက်တော့သူကလည်းဆရာကြီးဆိုတော့သူလှုပ်ချင်တာလှုပ်တော့ပေါ့ဒီဘက်ကဗိုင်းတရဆရာတော်ကြီးကလည်းသူ့ရဲ့ဝါယောတကိုမမှတ်လို့စူလိုက်ငုံလိုက်အုံရေးထားတယ်နော် အေးစေခြင်းလို့မှရိတ်တာလားဘူးစားစားနဲ့တို့ဆိုဒီကြောင့်မှရံဖြစ်နေရတဲ့သဘောတွေကုံရေးတာတခါတလေဖြစ်တတ်တယ်နော်တရားရိတ်တာသွားပြီးတော့ကိုလှုပ်ချင်တာလှုပ်နေဟိုကမ္မထာဆရာဆူလိုက်ငေါလိုက်နေအဲ့လိုဖြစ်တတ်တယ်ဒီတကူမှတ်ထားဖို့ရကဘုန်းကြီးတို့လည်းဒီလိုမန်ချပြီးသွားရတယ်တရားရခြင်းမန်နဲ့သွားလို့မရဒီယောဂီတို့ဆိုတာဒီလူသားတွေဘုန်းကြီးတို့ပေါ်မှာလေးစားတဲ့ပုံကောင်များဘုန်းကြီးဆိုတော်တော်ခက်တယ်ဘလို့ခက်ခက်ဘူးလဲဆိုဒီ တခြားနည်းတွေလိုက်အားထုတ်အားထုတ်တဲ့အခါကျကိုယ်ကလည်းစာပေကလည်းရင်ချင်းထိုက်လျောက်ရှိထားတယ်အထိုက်လျောက်လည်းတော်တော်များများလည်းသိထားတယ်တရားတွေတော့ကြကိုကမာမာနာကြီးနဲ့သွားနေတရားရမှာမဟုတ်ဘူးကိုသိသမျှတွေတခါတခါကျမပြောဘူးသူတို့ဘယ်လိုပြင်မလဲဆိုတာမျိုးပြန်မေးခဲ့တယ်တချို့ဟာတွေဘုံရင်သိတယ်တချို့ပြဿနာဘယ်လိုဖြေရှင်းရမှာမောင်းတော်မြေစင်းတော့သွားတယ်ပေါ့နော်အခုလည်းယောဂီတို့တွေ့ပါလိမ့်မယ်တခါတလေဖြစ်စင်တယ် ရည်ကျင်တဲ့စိတ်တွေပေါ်တယ်ခါလေးတွေငိုကျင်တဲ့စိတ်တွေပေါ်တယ်နော်အဲ့မှာမောင်တော်မေစင်းတို့ကသွားမှတ်တော့ရည်ကျင်တဲ့စိတ်ပေါ်တာအဲ့ကြောင့်မှအရင်တုန်းကမဟာစီကြီးမှာ80ခုနှစ်ကမဟာစီရေးတိုင်မှာသွားအထုတ်တယ်မဟာစီဆရာတော်ကြီးကဘုရားဘုန်းကြီးတော်အောက်ကမှတ်တယ်ရဟန်းတစ်ပါးပေါ့လေယောဂီရဟန်းတစ်ပါးကရည်ကျင်တဲ့ရည်ကျင်တဲ့မှတ်လေပိုးရည်ကျင်တော့မထိန်တာဟာဟာဟာနဲ့ရည်ချလိုက်တော့အကုန်လုံးပြက်ခဲ့တယ်အဲ့တော့အဲ့တော့ကသူများကြုံတာအဲ့တော့ကကိုဘုန်းကြီးမကြုံဘူး နောက်ဒီရောက်ပြီးမှမောင်းတော်မြေစင်းတို့ကသွားထုတ်တယ်တပားကြောင့်လေးပေးထားတယ်နူရစီပြီးတော့ဘုန်းကြီးဝါမဆိုးခင်မှာသွားထုတ်တယ်တလားလောက်ဆိုပြီးတော့သွားတယ်လေရင်လက်မှတ်တွေတိကျဝယ်ပြီးဒီဝါဆိုးမြေပြန်မယ်ဆိုပြီးတော့လောက်ထားတာနောက်ဆရာတော်ကြီးကတရားလေးကောင်းလာတဲ့ကြာမပြန်ဖို့ကတားတယ်မပြန်လို့မဖြစ်ဘူးလားတဲ့လေရင်လက်မှတ်တွေအဲ့ဒါနဲ့ကဲလေဆရာတော်ကြီးကတားနေတော့တယ် ငါပြောင်းတာကောင်းပါတယ်ဆိုပြီးဘုန်းကြီးလေရင်လက်မှတ်တွေပြောင်းတယ်ပြောင်းပြီးဇာအထုတ်တယ်ဒီတစ်ပါးအကြောင်းလေးပူတယ်ရေရလဲရှားတယ်ခေါင်းရင်ပေါက်ရှိတယ်ဘေးပေါက်ရှိအတက်ပေါက်လေးဒါအထုတ်တော့လေဒီခန်းထဲမှာပဲအဲ့တော့လေဒီခန်းထဲမှာပဲဆိုအကြောင်းအချင်းချင်းလေးအဲ့တော့ဘုံမကြည့်သေးဘူးဆရာတော်ကြီးနေ့လယ်ပိုင်းလောက်ဗျာရည်ကျင်လိုက်တာဘယ်လိုမှမသိဘူးထိုင်းနေနေခြားတော့ဘေးရကြီးဝမ်းနဲ့ကလိကလိနေတာပဲကို့အရင်နီးလို့ဆိုဘာလို့မှတ်မယ်ဆိုသိတယ် ဆရာကြီးဘာပြင်ပေးမလဲဆိုကိုနီးကိုမမှတ်ဘူးသူဘာပြင်ပေးမလဲသိကျင်တယ်မမှတ်ဘူးဒီတိုင်းထားတယ်ဘယ်နဲ့ဟာမသိကြတော့ရှက်စရာကောင်းတာဘုရားရှင်ကယူကြီးလို့ဖြစ်နေဆိုတကားထားပေးပြီးထိုင်ရတဲ့ဖြစ်ပေါ်တော်တော်ကိုရည်ကျင်တာဟိုဘုန်းကြီးတွေအဲ့ကြမှာတော့တော့ဟိုလေဒါကြောင့်ရည်ကျင်တဲ့ရည်ကျင်တဲ့မှတ်လိုက်တော့ပိုဟာနဲ့ရည်ပြစ်မှလို့အဲ့လိုမျိုးသူများကြိုင်ဟောဒီပုဂ္ဂိုလ်တော့ကမ္မထာယူယူပြီးတယ်အဲ့လိုထင်မှာဖြစ်တတ်တယ်နော်တချို့ကငိုတာ တော့မတောင်ကိုငိုတာအချိုင်းငိုတာအဲတချို့ကကတာငါကအကဝါနာပါလို့ဒီနဲ့ကနေတာတရားမှန်ရင်ကနေတာတချို့တွေ့ဘူးတယ်ဘုန်းကြီးကမျိုးရောက်အောင်လည်းလုပ်တတ်ပါတယ်အဲ့ဒါတွေစိတ်မပြတ်နဲ့အဲ့ရနေဘုန်းကြီးတရားမှပြန်တော့ပိုင်းပေါ့သူကတတ်မှတ်ချိန်လေးတွေရှိတယ်ဘယ်နာရဘယ်နာတိုင်းဒီလိုကိုများသောကိုယ့်အချိန်ကိုတတ်မှတ်တာပါပဲဆရာတော်ရတော့သူတတ်မှတ်ပေးပါပြီးတော့ထိုင်ပြီးတဲ့ချိန်မှမှ သွားလျှောက်ပါတယ်မဆရာတော်ကြီးပြင်ပြီးတဲ့တနည်းရခဲ့တာပေါ့မှတ်တာတော့အဲ့လိုသွားရတယ်ဒါကြတော့ကိုတိကိုတအနေနဲ့ရောက်လိုက်ဇာသမဘာပြောတော့လေကိုတိနေပြီဆိုဘာပြောစရာလို့တော့တချို့ဟာတွေကတခြားနည်းကကိုတိပြီပဲလေဒီမှာနိခန္ဓာဘုန်းကြီးတွေနိခန္ဓာဘုန်းကြီးတွေနေရာကိုရေးကြည့်တယ်ရှုမှတ်တဲ့နည်းဘုန်းကြီးအဲ့လိုသွားတယ်ပြောစင်တာကတော့ဘုန်းကြီးတို့တရားကမ္မထာရိတ်တာတွေသွားပြီးဆိုအဲ့ဒီလိုတခြားကိုယ်မာနကိုချပြီးလောက်ရတယ် မချပဲနဲ့သွားပြီးတော့မမာနနဲ့သွားနေတော့တရားမရဘူးဗျအဲ့ဒါလေးမှတ်ထားနော်အဲ့တော့နီးအောင်အထုတ်ကြည့်ဒီနီးမြထပ်မေပေါ့ဟာကျွန်တော်မနေ့ကသင်ပေးလိုက်တာဒီကိုရှုမှတ်ကြည့်တယ်အဆင်မပြေဘူးဗျနောက်တော့ဘယ်လိုလုပ်အောင်မလဲဒါထပ်မေမေးလို့ရတယ်နော်အဲ့လိုမှတ်ထားမယ်နော်နောက်တစ်ချက်သွားမယ်နော်နံပါတ်5တော့ခုနကမဟာဗောဓိမြတ်ဆရာတော်ပန္နိရာယမဆရာတော်ကြီးအကြောင်းဆက်ပြောပါမယ်အဲ့ဒီမှာပန္နိရာယမဆရာတော်ကြီးက ဝါယောဓာတ်ကိုဒီဖောင်းမာဇီကဖောင်းပိန်မှခိုင်းတာဆိုဝါယောဓာတ်မှတ်တာဒီမဟာဗောဓိမြတ်ဆရာတော်ကြီးကိုပန်းရည်မှာဆရာတော်ကြီးကဝါယောဓာတ်ရဲ့ဒီလေးရဲ့ဝါယောဓာတ်ရဲ့တဘာဒါပဲကြည်နေကျန်တာမကြည်နဲ့ဒါသဘောတဘာဝပဲကြည်ခိုင်းတာကျန်တာကိုအာဇီနီကပေါ်ရမဆိုကြားတာလည်းမနာတယ်လည်းမဟိုနာရလည်းမအစာကြီးလို့ပေါ့လေပေါ်သမျှအောင်နေလိုက်မှအဲ့မှာမမှတ်ခိုင်းဘူးအဲ့ဒီမှာဆရာတော်ဒီဓာတ်သဘောတဘာဝတဲ့ ပဲမှတ်ခိုင်းတယ်ဒါကိုပြောချင်တာနံပါတ်၄အဲ့ဒါနဲ့အတူတူပဲအဲ့ဒီဒါသဘောတဘာဝတစ်ခုတည်းရှုမှတ်လိုက်တဲ့အခါကျမာဝရိမြန်ဆရာတော်ဒီ၄ရက်ဖြစ်ပုံမျိုးမျိုးသူရေးထားတယ်သူစောက်ထဲမှာအဲ့ဒါလေးပြောချင်တော့နော်အဲ့တော့မှတ်ထားဖို့ရကဓကမဏရှုမှတ်တဲ့ပုံကလည်းဒါပဲစူးဆိုက်ဆိုက်မှတ်နေမှတ်နေဒီရက်၄ရက်ဖြစ်ပုံအမျိုးမျိုးတွေ့လိမ့်မယ်ရုပ်ရှင်ကြည့်သလိုကြည့်လို့ကောင်းတယ်ဖြစ်ပုံနဲ့မျိုးစုံတွေ့တာအဲ့ဒီခါကျရင် ဒီဖြစ်တဲ့လေရသဘာဝတွေရှုမှတ်လို့ရမရကမ္မဋ္ဌာန်းဆရာပြန်ရှောက်ဖို့ရှုမှတ်မှုခက်ခဲရှိရင်ရှောက်ရမယ်ကိုယ့်ဟာကိုရမ်းမမှတ်ရကိုယ့်ကိုရမ်းမှိုင်မူတာတို့အန္တာတို့အော်တာတို့ဒါတွေလည်းဖြစ်တတ်တဲ့တချို့ကိစ္စတွေအဲကြတော့ပြီးတော့ဒီလောက်ပဲပြောမယ်နံပါတ်5နံပါတ်5ကြပါလဲဆိုတော့ပါဠိလိုပြောရင်ပဏ္ဏတိတမတိကမတော်အမိပညာကိုကြောလွန်အောင်ရှုရတယ်ဒါအရေးကြီးတယ်နော် ဒီမြေပညာကိုကြော်လွန်တဘာဝမြေအောင်ကြည့်လို့ပြောတာပဲအဓိကတော့ဖောင်းနေပိန်နေဒါမြေပညာပဲပထဝီအာဘောဒေသောဝါရောဒါမြေပညာပဲနော်တကယ်ဟိုပရဝိပဿနာရှုတဲ့အခါကျပညာကြော်လွန်အောင်ကြည့်ရတယ်ဝင်လေထွက်လေဒါပညာပဲပညာကြော်ပြီးတော့ဝင်လေထွက်လေဆိုတွန်းကန်တဲ့သဘောထောက်ထားတဲ့သဘောဒါတွေမြေအောင်ကြည့်ရတယ်ဖောင်းနေပိန်နေဆိုတာဒါပညာပဲ ဒါကိုကြော်လွန်ကျက်တယ်ပညာရဲ့နောက်ကမှရှိတဲ့ပရမတ်သဘောတွန်းကန်တဲ့သဘောတွန်းကန်မတူကတွန်းကန်မှုကပူတွန်းသလားအေးတွန်းသလားလေးတွန်းသလားပေါ့တွန်းသလားဒါမျိုးပေါ့ရိုစီတွန်းသလားဖွဲ့စီတွန်းသလားဒါမျိုးတွေကြည်ရလိမ့်မယ်ဒါမျိုးမြင်အောင်ကြည်ရမယ်ဒါကိုပြောတယ်အနတ္တိတမတိကမတော့အမည်ပညာကိုကြော်လွန်ရှုရမယ်နော်ပထဝီဓာတ်ရှုရင်ပထဝီပထဝီထားတော့အမည်ပညာပဲဆိုတော့ဘယ်လိုဆိုဆိုရပါလဲ ပရိပရိဝီဆိုဆိုဘယ်လိုပဲဆိုဆိုဒါမဲ့လို့ तू ကဘာမြောင်ကြီးရမလဲဆိုအဲ့ဒီအပြည့်ပညာလောက်တွေရပ်မနေရဘူးရှုတိညာကရှုတိစိတ်ကပထဝီတရပါလေမာတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့ဒီသဘောတရားတွေကိုရှုတိစိတ်ကပေါ့သိပြီးတော့ရှုမှန်ရတယ်အာဘောဓလည်းဒီတိုင်းအာဘောဓဆိုဖွဲ့ယိုစီးမှုဖွဲ့စည်းမှု နော်ဒေဇောဒဆိုပူမှုအေးမှုဝါယောဒဆိုတာတွန်းကန်နေဟောတော့ဖောင်းနဲ့ပိန်နေဆိုတော့ပညာလောက်တည်းရက်မနေအောင်သူ့နောက်ကွယ်မှာရှိတဲ့တွန်းကန်တဲ့သဘောနော်ထောက်ထားတဲ့သဘောဒါတွေမြင်အောင်ရှုရတယ်ဒါကိုပြောချင်တာနော်အဲ့တော့ဝင်လေထွက်လေရှုမှတ်တဲ့ပုံကိုဆိုလည်းဝင်လေထွက်လေဝိပဿနာရှုတဲ့အခါကျရင်ဝင်လေထွက်လေတွန်းကန်တဲ့သဘောတွန်းကန်မှုလည်းဉာဏ်ဘုရားဤတာဒါဝိပဿနာရှုတဲ့အခါပြောတာတမာရီတီအောင်လုပ်တဲ့အခါတော့လေတက်တက်ကြည့်ရတော့ နော်လေထီးတဲ့နေရာပူတယ်အေးတဲ့သဘောတွေတင်းမာတဲ့သဘောတွေအဲ့ဒါတွေသိအောင်ရှုရတော့ပေါ့နော်အဲ့တော့ပညာလောက်တွေရမနေပါနဲ့ဝိပဿနာရှုတဲ့အခါကျတဘာဝပရမတ္ထတဘာဝမြင်အောင်ရှုခုနဝမ်ပိုက်ဝါယောတကိုကြည့်တယ်ဗာဟိရယမဆရာတော်ရမဟာဗောဓိမြတ်ဆရာတော်ရဒီဝါယောတရတဘာဝကိုကြည့်ခိုင်းတယ်ဖောင်းတဲ့ပင်နဲ့ဆိုအမြည်ပညာပဲလေအဲ့လောက်တွေရမနေပဲတွန်းကန်တဲ့သဘောဥဒုံသလားအေဒုံသလားဒေဒုံသလား ဒါလေးတွေမြောင်အ ਨੇ ဆုံးတော့တွန်းကန်တဲ့သဘောတစ်ခုမြောင်ကြည့်ပေါ့ဗျာထိုင်နေထိတဲ့ရှုရင်လည်းဒီတိုင်းပဲပြောထိုင်နေထိတဲ့တာမှန်ပဲရှုနေနော်ဘာဒါသဘောတော်ဘာတွေထိတဲ့နေရာဘာတွေသိတယ်လဲပုထိလားအေးထိလားလေးထိလားဒါတွေမြင်အောင်ကြည့်ရတယ်အဲတော့ဘာပဲဖြစ်ဖြစ်ဘလို့ပဲမမထိုင်မမဈေးညာလျှောက်မမခုနကအိတ်မမမတ်တရမမပေါ့ဓကမတန်ရှုတဲ့ပုဂ္ဂိုလ်က ဒါသဘောတဘာဝတွေမြင်အောင်ရှုပညာကိုကြော်လွန်အောင်ရှုပညာဆိုတာဟိုညာလာနဲ့ဘယ်လာနဲ့ဒါပညာပဲရက်တယ်ရက်တယ်ဒါပညာပဲနောက်ကွယ်မှာရှိတဲ့ပရမသဘောကိုမြင်အောင်ရှုဒါကိုပြောလို့နေနော်ဒါကနံပါတ်5နံပါတ်6ဒီမှာကြည့်လိုက်နံပါတ်6ကျတော့ပါဠိလိုပြောရင်အနုပဋ္ဌာနမုံစနတော်မထင်ရှားတဲ့ဓာတ်သဘောတဘာဝတွေလွတ်ထားပြီးရှုနေမထင်ရှားတော့လိုက်မရှားနဲ့လေ အဲ့ဒါကိုပြောခြင်းနော်အ ਨੇ ဆုံးထင်ရှားတဲ့တွန့်ကန်တဲ့ဘောခြေတော့ညာဘက်ညာလမ်းနဲ့ဘယ်လမ်းနဲ့တွန့်ကန်တဲ့ဘောမတွေ့ဘူးမရှာနဲ့နင်းချလိုက်ကမာတဲ့ဘောကြီးပျော့တဲ့ဘောကြီးပူတဲ့ဘောကြီးအေးတဲ့ဘောကြီးထင်ရှားတာပဲလိုက်ကြည့်ပေါ့ထင်ရှားတာတွေပေါ်ပြီးပေါ့ကြာပါများရင်တမာရီအားကောင်းလာရင်ထင်ရှားလာတယ်အဲတော့မထင်ရှားတဲ့တတ်တွေကိုလိုက်ပြီးစီစစ်ပြီးမရှာပါနဲ့ လွတ်ထားလိုက်နော်ထင်ရှားတဲ့ဓာတ်သဘာဝတစ်ခုမြင်အောင်ရှုဒါလေးမှတ်တာပေါ့နောက်တစ်ခုကတော့လက္ခဏာတော့ဓာတ်ရဲ့သဘာဝလက္ခဏာမြင်အောင်ရှုရမယ်သဘာဝလက္ခဏာနော်ပရိဝိဒရဲ့သဘာဝလက္ခဏာပါလေမာရာပြောတာကြာနာချောတာလေးတာပေါ့တာသဘာဝလက္ခဏာအဲ့တော့ဘုန်းကြီးတို့ဒီနေရာကျတော့ဘယ်လိုလာတော့မလဲဆိုတော့ ဝိပဿနာရှုတဲ့အခါကျနံပါတ်1သဘာဝလက္ခဏာမြင်အောင်ရှုရတယ်ရုပ်ဆိုရုပ်သဘာဝနာမ်ဆိုနာမ်သဘာဝရုပ်တွေမှာလည်းမာဘုတ်၄ပါးဓာတ်ကြီး၄ပါးအတူတူပဲဥပါရယုံ24ပါးဓာတ်ကြီး၄ပါးရဲ့သဘာဝတွေရှုမယ်ဆိုရင်ခုနပရိဝိတဆိုရင်မာရာပြောတာကျန်တာချောတာလေးတာပေါ့တာဒါတွေရှုအာဘောဓသဘာဝဆိုယုတ်စီတာဖွဲ့စီတာတေဇောဓသဘာဝဆိုပူရာအေးတာဝါယောဓသဘာဝနဲ့ထောက်ကန်တာတွန်းကန်တာ နော်တဘာဝလက္ခဏာမြင်အောင်ရှုရမယ်ဒါကိုလက္ခဏာတော့တဘာဝလက္ခဏာနှစ်မျိုးရှိတယ်ယုံနံတဘာဝကြောင်းကျိုးတဘာဝနောက်ကြရင်ကြောင်းကျိုးတဘာဝမြင်အောင်ရှုရလှမ်းနေဆိုလှမ်းရင်တဲ့စိတ်ကြောင့်မလှမ်းတာပဲအသက်ရှူတယ်ဆိုရှူခြင်းတဲ့စိတ်ကြောင့်မရှူတာပဲရက်တယ်ဆိုလည်းရက်ခြင်းတဲ့စိတ်ကြောင့်ရက်တာခုဘုန်းကြီးတရားဟောတယ်ဟောခြင်းတဲ့စိတ်ရှိလို့ဟောတာပဲဒါစိတ်ကအကြောင်းပဲ တော့ထွက်လာတဲ့အတန်တွေကအကျိုးပဲအတန်ကိုပြန်တော့တော့ငါဘာတွေဟောနေဘာတွေပြောနေပါလဲအတန်ကအကြောင်းဖြစ်ပြန်နောက်ကတိတဲ့စီလေးကအကျိုးပဲကြောင်းကျိုးတဘာဝတွေလည်းမြင်အောင်ရှုရတယ်လက္ခဏာတော်ဆိုတာကဓာတ်တဘာဝလက္ခဏာမြင်အောင်ရှုလေဓာတ်တဘာဝဟေအကြောင်းကျိုးတဘာဝလက္ခဏာလည်းမြင်အောင်ရှုပါဒါလေးမှတ်ထားမယ်ပေါ့ဗျာ အဲ့ဒါလို့တဖြည်းဖြည်းချင်းပေါ့ပြီးမှပါလာလဲဆိုတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒီထဲမှာပါသေးရတယ်ကျိုးဒီထဲမှာမပါရရဘုန်းကြီးပြောပါအောင်ဒါခဏခဏပြောတဲ့တရားပါဝိပဿနာဒါရဲ့ရှုတဲ့ပုဂ္ဂိုလ်များနံပါတ်1သဘာဝလက္ခဏာမြင်အောင်ရှုပါယုတ်ယုတ်ဆိုလဲယုတ်ပါနာမ်ဆိုနာမ်သဘာဝပြီးတော့ကြောင်းကျိုးသဘာဝမြင်အောင်ရှုပါဘုန်းကြီးတို့ဒီအတန်ပဲကြည်လိုက်ပါနော်အတန်မှာ ဒီကမာကြီးတို့ဒီကကြီးတို့ခုနားထောင်နေတဲ့ခါမှာကိုကနားလည်းရှိတယ်နားကလည်းကောင်းနေမှပြီးတဲ့ခါကျဘုန်းကြီးတို့အတန်ဘုန်းကြီးအတန်ကလည်းရှိနေမှဒီအတန်နဲ့နားပေါက်ဆုံးပေါက်ဆုံးတာကြားသိစိတ်ပေါ့ဈာတိစိတ်ဖြစ်ခြင်းအကြောင်းရပါလဲဆိုနားရယ်ခုနအတန်ရယ်ပေါ့ဒီလိုအကြောင်းကျိုးလေးတွေမြင်အောင်ရေးအဲ့ဒီအကြောင်းကျိုးကြောင့်ဈာတိစိတ်ဖြစ်တယ်ဒါမျိုးလေးတွေပေါ့နံပါတ်1ကသဘာဝလက္ခဏာမြင်အောင်ကြည့်နံပါတ်2ကတာမညာလက္ခဏာမြင်အောင်ကြည့် ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတဘာဝတွေသို့မဟုတ်ဓာတ်တဘာဝတွေအဲ့ဒါတွေကိုအနေစာဒုက္ခအနတ္တမြောင်ရှုနေစာလည်းမြောင်ရှုရမယ်ဒုက္ခလည်းမြောင်ရှုရမယ်အနတ္တလည်းမြောင်ရှုရမယ်များသောအားဖြင့်တော့အနေစာတော့မြင်လွယ်တယ်ဗျလှမ်းလိုက်တယ်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖောင်းတယ်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဝင်ရှုဝင်လေထွက်လေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါမြင်လွယ်တယ်အနေစာမြင်ပြီးအနေစာမြင်လိုက်ဒုက္ခမြင်သလားအနတ္တမြင်သလား ဒါကတော့ကိုယ်ညာနဲ့ကို ပြန်ပြီးစစ်ဆေးကြည့်ရမယ်အနေစာကြည့်အောင်နဲ့အနေစာပဲမြင်တာများတယ်ဒုက္ခမမြင်ရင်အနာတ္တမမြင်ရင်တိတန့်ရှုဖို့လိုတယ်ကမ္မဋ္ဌာန်းဆရာသင်ပေးဖို့လိုတယ်နံပါတ်1တာမညာလက္ခဏာမြင်အောင်ရှုနံပါတ်3သင်္ကတလက္ခဏာမြင်အောင်ရှုကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတဘာဝတွေဖြစ်တည်ပြဥပတိပင်စလည်းဆုံးမြောင်ရှု ဒါတော့တမာရီအကောင်းမှမြင်ပါတယ်ဒါကြောင့်မို့ပထမဆုံးတမာရီရောင်ရင် အထုံးတမာရီဘိကွေဘာဝိတာဖရာဒီလိုမိန်တာတမာရီရောင်အထုံးချတမာရီတော့ဘိကွေဘိကွေယထာဘုဒ္ဓံပစ္ဆာနာတိတမာရီရမှာအမှန်တမ်းသိတဲ့ဉာဏ်นี่ဖြစ်နိုင်မယ်ဒါဟောသွားတယ်ဓကမဏရှုနီခုနှစ်ချက်ပြီးသွားပြီနံပါတ်၈အဓိစိတ်တုတ်နိမိတတုတ်အင်္ဂုတ္တမှာတော့ပါတယ်နော် မေတ္တာတုတ်လို့လည်းခေါ်တယ်ဒီစေတာတုတ်လို့အတူတူပါပဲနော်အဲ့ဒီတုတ်မှာじゃဘာဟောထားလဲဆိုတော့သူကတမ္ထတွေဝိပဿနာတွေကိုအထုတ်နေတဲ့ပုဂ္ဂိုလ်တမာရီနမိတ်တမာရီဖြစ်ကြောင်းအာယုံပေါ့တမာရီဖြစ်ကြောင်းကိုလည်းသိရမယ်ဘက်ကနမိတ်ဝိရိယဖြစ်ကြောင်းကိုလည်းသိရမယ်ဥပ္ပခာနမိတ် တခါတခါကျတော့ဒီနှစ်ခုမလွန်ခဲ့အောင်အညီမြထားပြီးတော့ရှုတဲ့ဥပ္ပခဏမိတ်လည်းသိရမယ်။အဲမျိုးပြောတယ်။တမာရီလွန်ခဲ့သွားမယ်ဆိုရင်စိတ်ကပြင်းရည်နေတတ်တယ်။ဝိရိယလွန်ခဲ့ဘက်ကနေမယ်ဝိရိယလွန်ခဲ့နေမယ်ဆိုရင်စိတ်ကပြန့်လွင့်နေတတ်တယ်။ဥပ္ပခဏမိတ်လွန်ခဲ့နေမယ်ဆိုရင်ဒီဒီအာသောတရားကုံဖို့ကိလေသာကုံဖို့အတွက်တည်တံ့ခိုင်မြဲမှု စိတ်ကတည်တံ့ခံမြဲမှုမရနိုင်ဘူးကိလေသာကုန်အောင်ဆိုကိလေသာစိတ်ကတည်တံ့ခံမြဲနေမှာလုပ်လို့ရတယ်ဒါကိုပြောတယ်ပေါ့ဗျာသူရဲ့အတိတ်ပဲအဲ့ဒီမှာသူကဒီနမိတ်၃မျိုးကိုဒါကဘုန်းကြီးတို့အဲ့ဒီဆောက်ထဲမှာလည်းအဲ့ဒီမှာရေးမထားတော့ဘုန်းကြီးတည်တံ့ပြောတာဒီစိတ်တသုတ်နိမိတ်တုတ်ရဲ့အတိတ်ပဲကိုပြောနေတာဒီသူကတော့အဲ့ဒီတုတ်ရဲ့အချင်းချုပ်ပြောရင်တော့နမိတ်၃မျိုးကိုအလဲလဲလှုပ်ရှုရမယ် တမာရီနမိတ်တမာရီဖြစ်အောင်ရှုရမယ်ဒါမှပြောတယ်ပကနမိတ်ဝိရိယဖြစ်ကြောင်းကိုလည်းသိရမယ်တမာရီဖြစ်ကြောင်းကိုလည်းသိရမယ်ဝိရိယနဲ့တမာရီညီများများထားနိုင်တဲ့ဥပက္ခနမိတ်ဒီဖြစ်ကြောင်းကိုလည်းသုံးမျိုးပေါ့ဗျာဥပမာလေးပေးတာရွှေပရင်တဲ့ဟာတဲ့ရွှေတုံးရွှေခဲတွေကိုရွှေရိုင်းနေပေါ့ဗျာမိဘပေါ်တင်ခုနကဖားဘိုကြီးနဲ့ဆွဲလုံွက်ထဲမှာရွှေရိုင်းရွှေရွှေရိုင်းတွေတင်ပြီးတော့ဖားဘိုကြီးနဲ့တင်ပြီးမှုတ်ပြရတော့ အဲကျမအရေးပြောပြီးရွှေစင်ရွှေကောင်းနေရမှာပေါ့တခါကျမီးမုတ်ပေးရတယ်ပြင်းပြင်းမီးမုတ်ပေးရတယ်တခါကျတော့ဒီတကုနဲ့တူကွဲပြသွားရေးနဲ့ဖြန်းပေးရမယ်တခါတခါကျတော့ဘေးမှာချထားပြီးတော့ဒီတိုင်းကြည့်နေရမယ်အဲ့ဒီဥမာပေးတာရွှေကမပူလုံးမအေးလုံးအဲ့ဒီလိုရောက်လာမှသူကနူးညံ့ပျော့ပြောင်းလာပြီးလက်ကောက်2000ဆိုက်လက်လက် ရုပ်တရားတွေပြုလို့ရတယ်ဒီတိုင်းပဲနမိတ်သုံးပါးကိုအခါအားလျော်စွာပြောင်းလဲပြီးတော့ရှုမှတ်ရမယ်စိတ်ကဟုတ်လားတိတ်ပြီးတော့တင်းလွန်ပြန်လဲဝိရိယလွန်ကဲနေတယ်ပေါ့အဲ့ဒီခါကျတော့တမာရီအောင်ပြန်ချိန်ရတမာရီကတိတ်လွန်ကဲနေလဲဟောဒါရက်ထပ်တလဲလဲမှန်တော့ညင်းငွေပြီးအိပ်ပြောင်နေတတ်တယ်အဲ့ဒီငကူတခါတခါကြလဲဒီ ဒါဝိရိယနဲ့သမာဓိညီမျှရင်လည်းတားကြီးလည်းစိုက်မရအောင်တားကြီးလည်းလျှော့မပြအောင်အသာလေးအတီလေးကတ်ကြည့်ရတယ်ဒါဥပက္ခနမိတ်ခေါ်တယ်အသာလေးအတီလေးကတ်ကြည့်ရချိန်မှာကတ်ကြည့်ရမယ်ချိန်ဘုရားတအားစိုက်လိုက်ရင်လည်းပဲအိမ်မှာလေစိတ်ကမညီမျှဖြစ်တတ်တယ်ဒါကိုအဒီစိတ်တာတုတ်လို့ခေါ်တယ်နော်မူရင်းတုတ်ရဲ့ဒိဗ္ဗလေးပထမပြောမယ်နော်နောက်မှဒီနှစ်တုတ်ရဲ့ဒိဗ္ဗဟိဒီ၅ပါးညီမျှအောင်ကျင့်ရမယ်ဆိုတာကိုပြောခြင်းလို့နံပါတ်9အနုတ္တရတိတိဘာဝတုတ် ဒီသုံးလေးကြောင်းပြောင်းဒီတုတ်ကကြဘာပြောရလဲဆိုတော့ခွင်တို့စိတ်ရဲ့သဘောကဘာဖြစ်လဲဆိုဘယ်သမထပဲအထုတ်တော့ဝိပဿနာပဲအထုတ်အထုတ်ဒီလိုအထုတ်တဲ့ခါမှာချင်းရအထုတ်မှလွန်ကဲလာစိတ်ပြန့်လွင်တယ်စိတ်ပြန့်လွင်တဲ့စိတ်ကိုတမာရီဖြစ်ထိမ့်သိမ့်ပေးဖို့လိုတယ်တမာရီအောင်အထုတ်ရတယ်ဒါတစ်ချက်ပေါ့ဗျာ နောက်တစ်ချက်ကလုံလဝိရိယတွေသိလျော့နေလေနဲ့စိတ်တွေကတွန့်ဆုတ်ပြင်းကြီးထိုင်ပိုင်းပြီးအိမ်ငိုင်နေတာတို့ပေါ့ဗျအဲ့ဒီကကြဝိရိယတွေတွန့်တင်ပေးပြီးတော့လောက်ရတယ်ခါတည်းစိတ်ကဘာဝနာလုံးမှာကြီးကြီးသားသားမလုံးချင်ဘူး6သွေးသေး6ကက်ကကြီးပြင်းကြီး6သွေးအထုတ်လို့မကောင်းသလိုဖြစ်တော့ဘူးအဲ့ဒီခါကြရင် तू ကဘာလုပ်ရမလဲတောင်းဝကတရားတွေကိုဆင်ញင်ပြီးတော့စိတ်ကိုရှင်လောင်းအောင်တက်ကြွအောင်လုပ်ပေးရမယ် အဲ့လိုလည်းလုပ်လို့ရတယ်ရှုနေတဲ့ကမ္မထာအာယုံကိုကပ်ပြီးစူးစမ်းနေရတယ်ကပ်လိုက်တမာရီပြင်မဲ့တမာရီရလိုက်ရင်ဇိုင်းငါတွေပေါ်လာမယ်အဲ့ဒီဇိုင်းငါတွေပေါ်တဲ့အခါမှာပီတိလေးပါတယ်ဒီပီတိလေးဖြစ်လာရင်လည်းစိတ်ကရှင်လန်းတက်ကြွတယ်လို့ဒီလိုပြောလို့ရင်ပါပဲနော်နောက်တစ်ခုကတော့ဗာလဲဆိုစိတ်ကပြန်လည်းမပြန်ဘူးတွန်းပြင်းရင်တွန်းဆုံးမှုလည်းမရှိဘူးကပ္ပဋ္ဌာအာယုံကို လွယ်လွယ်ကူကတ်နေတယ်ဆိုအဲ့ဒီခါကျအထူးကြောင်းကြမဆိုင်ဖဲနဲ့ပေါ့လေစိတ်လေးအညီများထားပြီးတော့ရှုရတယ်လေးလူရှုရတယ်ပြောတော့ဥပ္ပခါရှုရတယ်ဥပ္ပခါဆိုစိတ်ကိုဒါကြီးလည်းကြောင်းကြမဆိုင်ဘူးရှော့ပြစ်တာလည်းမဟုတ်ပုံမှန်နေထားလေးနဲ့အတိလေးကတ်ကြည့်နေတဲ့သဘောမျိုးပြောပါတယ်နောက်နံပါတ်5ကြပါလဲသူကုသိုလ်ဖြစ်ကြောင်းအာယုံကိုဆင်ញနှလုံးသွင်းပေးရတယ် နောက်တစ်ခုကပါလဲနံပါတ်6ကျတော့နိဗ္ဗာန်ဥဒိကျထားပြီးအထောက်ရမယ်ဒီလိုပြောတာပေါ့နော်ဒါကအနုတ္တရတိတိဘာဝတော့ရအတိတ်ပဲပဲနိဗ္ဗာန်ကိုဟုတ်လားကုသိုလ်ဖြစ်ကြောင်းတရားတွေကိုဆင်ញံနှလုံးသွင်းမယ်နိဗ္ဗာန်ဥဒိကျတရားတရားအထုတကနိဗ္ဗာန်ဥဒိကျထားပြီးအထောက်ရတယ်ဒါမှကိုလိုချင်တဲ့ပိုင်းနိုင်ရောက်တာနေတော့အလုံးခုနကနှစ်တုပ်အဓိစိတ်တုပ်နဲ့အနုတ္တရတိတိဘာဝတုပ်နှစ်ခုတကို ပေါင်းပြောရရင်သမထမမဝိပဿနာမမအဲ့လိုရှုမှတ်တဲ့အခါမှာအိန္ဒိရေ၅ပါးညီမျှမယ်သို့မဟုတ်ဘုဇင်9ပါးညီမျှမယ်အဲ့ဒီလိုအိန္ဒိရေ၅ပါးညီမျှလို့ညီမျှဖို့ဆိုရင် ရှုမှတ်တဲ့အခါမှာစိတ်ကငြိမ်သက်သွားရင်စစ်ဆေးမှုတွေစုံစမ်းမှုတွေဒါပါလေဒါဒါဘာတလဲဒါညာတလဲဒီလိုဖြစ်နေနောက်တော့ဘာတွေဖြစ်လာမှလဲဒါမျိုးတွေစုံစမ်းမှုစစ်ဆေးမှုမျောလင်းမှုနှိုင်းရှင်မှု တွန်းအားပေးမှုရှော့ချမှုအဲ့ဒါမျိုးတွေမလုပ်အောင်အသာလေးညီညီများများလေးထားပြီးတော့အတိလေးကတ်ကြည့်ရတယ်အဲ့လိုလုပ်ပေးရမယ်အေးပြောကြတာတော့ဆရာသမားတွေကတော့ဗာပြောလဲဆိုတော့သမထဘိုင်းမှာတမာတိအနှဲငယ်လွန်းနေုံနဲ့လည်းပြဿနာမရှိဘူးတဲ့ဝိပဿနာဘိုင်းမှာပညာဘိုင်းပေါ့သမထဘိုင်းဆိုတမာတိဘိုင်းကိုဆိုလို့တယ်တမာတိဘိုင်းမှာတမာတိအနှဲငယ်လွန်ပေမဲ့လို့ဘာမှပြဿနာမရှိဘူးတဲ့ဝိပဿနာဘိုင်းမှာ ဝိပဿနာပိုင်းကျပညာနဲ့အဓိကသွားတာ။အဲဒီပညာနည်းငယ်လွန်းနေပြဿနာမရှိဘူး။ဒါပေမဲ့လို့အင်းဒီ၅ပါးညီမျှနေကောင်းတယ်။အင်းဒီ၅ပါးအမြဲတမ်းညီမျှဖို့ဆိုခက်ခဲတယ်။အဲဒီမှာဘုန်းကြီးတို့အင်းဒီ၅ပါးညီမျှဖို့ပေါ့လေဒါလေးပြောခြင်းလို့အင်းဒီ၅ပါးညီမျှအောင်ကျင့်နေရတော့ဓက္ကမရကျင့်တဲ့အခါမှာဓက္ကမရကျင့်စဉ်ယုံယုံကြည်ကြည်နဲ့ ရှိဖို့ရေးကြည့်တယ်အဲ့လိုတရားတရားရှိရမယ်ဒါသဘောတဘာဝတွေသိအောင်ကြိုးစားအထုတ်လို့တဲ့ကြိုးစားအထုတ်ရမယ်ပြီးတော့ဒါသဘောတဘာဝတွေအဲ့ဒီဒါသဘောတဘာအာယုံများကိုရှုသိစေကကပ်ပြီးတီးနေအောင်ငါရအောင်ကြိုးစားမယ်ဒီလိုဝိရိယလည်းရှိဖို့လိုပါတယ်ဒါကတတ္တာဝိရိယပြီးတော့တတိဒါသဘောတဘာဝလေးပေါ်မှာတတိလေးကပ်နေအောင်ကြိုးစားတယ်ဒါသဘောတဘာဝလေးအောင် အောင်မိတဲ့အမှတ်ရတွေကတ်နေအောင်လုပ်တဲ့သဘောပါပဲဒါတတိသမာဓိချသမာဓိကြပါလေဒါသဘောတဘာဝတွေကိုစိတ်ကကပ်ပြီးငြိမ်းနေအောင်နေတဲ့ငြိမ်းနေတဲ့သဘောကသမာဓိသမာဓိတွေခေါ်တယ်ဒါသဘောတဘာဝတွေကိုမှန်မှန်ကန်ကန်သိမြင်သွားတာပညာတည်းလို့ကပညာလို့ခေါ်တယ်။အဲဒကမ္မထာအထုတ်နေတဲ့ခါမှာတခါတည်းတရားတရားသိအကောင်းတယ်ယုံကြည်ချက်တွေတအားကောင်းတယ်။အသိဉာဏ်ကအားနည်းနေ အားနည်းနေတဲ့ခါကျဘာဖြစ်လဲဓာတ်သဘောတဘာဝတွေရှင်းရှင်းလင်းလင်းထင်ထင်ရှားရှားပြက်ပြက်သားသားမသိဘူးပြမမြင်ဘူးဘလို့ဖြစ်နေလဲမတင်ပြဝိုးဝိုးတော်ဝါဒပဲသိနေတတ်တယ်အဲ့လိုဖြစ်တတ်တော့ဘူးနော်တရားတရားအကောင်ပညာအားနည်းနေတခါပညာအားကောင်းနေတယ်တရားတရားအားနည်းနေပြန်ဘာဖြစ်လဲဆိုတာမန်ဓကမနာအတွေ့အကြုံတွေကိုယ့်ကိုယ်သိထင်ကြည့်နေဟာငါတော်တော်သိနေမှာငါတော်တော်ဟုတ်နေပါပြီ ဓာတ်တဘာဝလက္ခဏာကိုသူရှုရခါရသူသိတာကဟိုဆရာသမားဟောလို့သိတာသုံးဖို့စာဖတ်လို့သိတာစိတ်ကူးစဉ်းစားလို့သိတာဒီလိုအတိမျိုးနဲ့သဘောပေါက်တာအဲ့ဒါမျိုးဆိုလို့တယ်တော်တော်များများလေဒီဆရာသမားတွေကဟောလိုက်လို့သဘောတွေကြားပြီးနေအဲ့ဒါတော့နာသီတို့စာသီတို့ဒီဆင့်မှာပဲဘာဝနာမြညာဉာဏ်နဲ့ငါသီသိမှတန်ဖို့ရှိတယ်စာသီနာသီ တာမန်တိကိုတကယ်အတိထင်ပြီးတော့ဝေဖန်မှုတွေဆန်းစစ်မှုတွေနဲ့အချိန်ကုန်နေတာမျိုးပညာလွန်ခဲ့တယ်လို့ဆိုလို့တယ်နော်ကိုတိထားတဲ့ပရိယတ္တိဘုဒ္ဓတာဇာဝေဘုဒ္ဓတာတရားနာတဲ့ဘုဒ္ဓတာစာဖတ်တဲ့ဘုဒ္ဓတာဒီဘုဒ္ဓတာပြီးတော့ပရိပါတိဘုဒ္ဓတာကိုနည်းနည်းလောက်ကျင့်ထားတဲ့ဘုဒ္ဓတာ ပေဒံလေးနဲ့ထောက်ကြည့်တော့တကယ်မကျင့်ဘူးဟာငါသိနေပါပြီဒီတာသဘောသဘာဝအကြောင်းเนี่ย ဘာလို့အထူးပင်ပန်းခံကျင့်စရာလိုလဲဒီလိုပေါ့လေပရိယမာယာများလာတာမလောက်ချင်လာတဲ့ကကြတော့နော်ဥပမာပေးထားတော့ဝိသုရိမကတော့တိကျဆေးမားခြင်းကြောင့်ဖြစ်တဲ့ယောဂဆေးလွန်နာခေါ်တာပေါ့ဆေးမားခြင်းကြောင့်ဖြစ်တဲ့ဆေးလွန်နာအကုသရခက်တယ်လို့ပဲမာယွန်းကလက်ခံထားတဲ့ဘုဒ္ဓတနော်ပရိယတိဘုဒ္ဓတပရိပတ်တိဘုဒ္ဓတအဲ့ကြောင့်ဖြစ်နေတဲ့မမှန်ကန်တဲ့ကြင်ကြံမှု လမ်းတဲ့ပေးဖို့တော်တော်ခက်တယ်ဒါလေးမှတ်ထားဖို့ကိုကဒါကြီးအသေးဆောက်ကန်တိုင်းတော့မရလည်းမရဘူးကိုကကိုလည်းတရားရတယ်လို့ထင်နေတယ်ကိုလွမ်းကြောင်းလည်းမှန်းနေလို့ထင်နေတယ်မှန်းနေထင်နေတဲ့ပုဂ္ဂိုလ်ကတခြားပုဂ္ဂိုလ်ကပြင်ဖို့တော်တော်ခက်တယ်လမ်းတိုက်ဖို့ခက်တယ်နော်အဲ့ဒီလိုပရိယတ္တိကြာကြာနာနာပရိယတ္တိမပြည့်စုံကြာကြာနာနာကျင့်ဤမပြည့်စုံမဲနဲ့တာမန်ဆံငါပေါ့ ဟိုဆရာကြီးကနားလဲဒီဆရာကြီးကနားလဲတိတိကျကျမဟုတ်တဲ့ဘုဒ္ဓတာတွေများလေးလေးဝိလေကြောင့်ပါများလေးလေးဖြစ်တတ်တယ်နော်ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာသစ္စကပရိုက်ပရပိုက်လို့ဘလို့မှသူကဖရာဟောလို့အိမ်မှာနေစာဒုက္ခအနတ္တမမြင်ဘူးအနတ္တလက်မခံနိုင်တာပေါ့ဒီလိုဝိလေကြောင့်ပါလုံနေတဲ့ပုံကတော့အမှန်တိုင်းသိတဲ့ဘာဝနာညာမရညာဖြစ်ဖို့တော်တော်ခက်ပါတယ်ဒါကြောင့်ဘုန်းကြီးတို့ တတ္တာနဲ့ပညာညီမြအောင်တတိနဲ့ထိမ့်ပေးရမယ်တတ္တာနဲ့ပညာညီမြမှဓာတ်တော်တဘာဝတွေသိပြီးတော့မဉ္ဇဏ်ဖုန်ညာရနိုင်တယ်နော်ဒီနေ့ဒီလောက်နဲ့သိညာအောင်ရအခု7နိုင်33မိနစ်ရှိသွားပြီနော်နောက်ရမှာဆက်ပြောဒီနေ့ဟောပြောဆုဆုံးပါတယ်ဓကမတန်တရားတော်များကိုကြားနာရတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉဏ်ဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ကျွန်တော်ပြောပြရစီနဲ့ပြရပါလို့ရှင်ဗျာအဲဘုန်းကြီးတို့ဆူတောင်းပြီးတော့ညပေးဝေကြမယ်နော်ဟို30တရက်နဲ့နှစ်သက်ကူကြရင်တော့ဆူတောင်းတဲ့ကနည်းနည်းလေးရှည်ရှည်လေးတောင်းကြတော့ဒီနေ့တော့29ရက်ပဲရှိ29 30နှစ်သက်ကူကြရင်တရားလေးနဲ့နှစ်သက်ကူတာလို့ ဒါမျိုးလေးနဲ့ကိုယ်ကောင်းပါဘုရားဘုရားရှင်ကိုအိမာရဲ့ဆရာတော်ကလည်းခဏလေးစောက်စောက်ဖွင့်လိုက်အောင်ဟုတ်ကဲ့ လိုမျိုးများရနေကြဆိုရင်ရတဲ့ပုဂ္ဂိုလ်ဒီတိုင်းပဲဆုံလိုက်ပြီးတာပါမရသေးတဲ့ပုဂ္ဂိုလ်အတွက်အဲဒီတော့အမြဲတမ်းဆုံနေလည်းရတော့ပါတယ်ခွန်ကြီးတို့ဖီးမောက်မှာဆိုဒီကကြီးတွေအမြဲတမ်းလာထိုင်ဒါနေတိုင်းကြောတော့ရသွားတော့မရသေးခင်ကြတော့ဒီလိုပဲကြည်ဆိုကြတော့ စာမျက်နှာဘယ်လောက်လဲဆရာစာမျက်နှာအဆုံးမှာ24အဆုံး24အောက်ဆွဲချလိုက်ဆွဲအဲ့မှာအဲ့မှာရောက်ပြီရောက်ပြီအပေါ်ပြန်နေအဲ့မှာတွေ့ပြီ24ဟိမာယအဲအလုံးဆွဲချမယ်ဣမာယဓမ္မာနုဓမ္မပฏิပတ္တိယ ဩရံပူဇေမိမလေးရံဖိုလေးရံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါအားလောသောခြင်းများဖြင့်ဘုရားတပည့်တော်သည်တတ်တော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုပူဇော်ပါ၏ရှင်ဘုရား ဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံပူဇေမိမလေးရံပိုလေးရံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားဘုရားအယောသောခြင်းများဖြင့်ဘုရားတပည့်တော်သည် ရားတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဖရာဣမာယဓမ္မာနုဓမ္မပฏิပတ္တိယသံဃံပူဇေမိမလေးရန်ဖိုလေးရန်နိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါအာ လျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်သံဃာတော်များပေါင်းကိုပူဇော်ပါ၏ရှင်ဘုရားဤသို့ပြုရာမြတ်ဘုံများကြောင့်ချမ်းမြအေးကြည်ဘေးမဲ့မည်သည်ရွှေပြည်ထုတ်ချောင်းဓမ္မကောင်းပဲ ရောက်ရပါလို့ထိုးထိုးဘဝခြင်းလေရလေဒုက္ခဘေးဒံဓမ္မအပေါ်မကောင်းရမတွေ့ရပဲသဗ္ဗအိသာမင်္ဂလာကိုကျွဲကတာတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာယောသာနှင့် ဥမာဆောင်ချံပူဆောင်နာကအရင်စာ၍ရှိမြလုံးစုံပုံ31ဖြစ်ဖြစ်သမျှဝင်နေရာရကြပါစေမိငါဝေတိမြာထွေတာတုခေါ်စီတော်ကုသိုလ်အမြအမြအမြ Guru Puja Bolo Taru Taru Taru Do Do Amya Amya Amya Amya Guru Puja Bolo Taru Taru ကုသိုလ်သမြာသမြာသမြာယူရောမူညာကောလောသာသာသာဓုသာဓုမင်းတို့ဒီဘက်ပိုင်းကလူတွေကတော့အိတ်ခါနေစဉ္ညာရှောက်မှပြီးအိတ်ခြေဘန်းကလူတွေကတော့စဉ္ညာရှောက်လိုက်မှတ်လိုက်ပေါ့နော်ဒီလိုပဲဆက်ပြီးလုပ်သွားကြအောင် ကဲအားလုံးဆုအောင်ဆရာတော်ဘေးရန်ကင်းပါစေဘေးရန်ကင်းပါစေဒီကိုစင်ရကင်းပါစေစိတ်စင်ရကင်းပါစေကိုစိတ်နဲ့ကျမ်းမာချမ်းသာစွာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နိုင်ပါစေမြတ်စွာဘုရား၏တရားတော်များကိုသင်ကြားပေးတော်မူသည့်အတွက် သူယေရှုကြည်မာပါရှင်ဗျာပြီးတော်တို့ဒီလည်းဓမ္မတိဖြင့်အကျိုးရှိရှိအတိညာဖြင့်နေပါမည်ရှင်ဗျာသာဓုသာဓုသာဓုသာဓုပြပြရစင်ပြရပါလို့ရှင်ဗျာ